နေရာဆက်ပြီးတော့ဟောကြနာကြားကြရအောင်အခုတော့ပြီးခဲ့တဲ့ကဦးဇင်းတို့ဒီဝိတ္တုဒ္ဓိ9ပါးပေါ့ဒါလေးပြန်စပြောပြီးဆက်ဟောကြအဲ့တော့ဒီနိဗ္ဗာန်ကိုလိုလားတောင်းတတယ်မျိုးကောင်းသားမျိုးကောင်းသမီးတွေကျင့်ရမယ်ကျင့်စဉ်တစ်ခုကိုတော့ဦးဇင်းတို့ဒါကွယ်ကွယ်ပြားပြားပိုင်းပိုင်းခြားခြားနဲ့တည်ပြီးဒီကျင့်စဉ်တွေအတိုင်းငါတို့ကျင့်ကြံကြိုးကိုအားထုတ်ရမယ်ဒီကျင့်စဉ်တွေကိုကျော်လွှားပြီးတော့ကျင့်လို့ ခြံခဲ့လို့မရဘူးဆိုတာမျိုးကိုတို့တကကြီးတကမာကြီးတွေကဒါဆွဲမြဲအောင်သိထားဖြစ်တယ်ပေါ့နော်အဲ့တော့ဒါဝိသုဒ္ဓိခုနှစ်ပါးဦးဇင်းတို့ခက်ချင်းချင်းလေးပြန်ပြောကြရအောင်အဲ့တော့ဒါနံပါတ်၄သီလဝိသုဒ္ဓိနံပါတ်၄စိတ်တဝိသုဒ္ဓိနံပါတ်၃ဒိဋ္ဌိဝိသုဒ္ဓိနံပါတ်၄ကင်္ခာဝိဒရဏဝိသုဒ္ဓိနံပါတ်၅မက္ကမက္ကဉာဏတတနာဝိသုဒ္ဓိ နံပါတ်6ပရိပရာဉာဏတဒနာဝိတုဒ္ဓိနံပါတ်9ပရိပရာဉာဏတဒနာဝိတုဒ္ဓိဆိုပြီးတော့ဒီဝိတုဒ္ဓိ9ပါးပေါ့ကျင့်စဉ်တရားဒါကိုတို့တက္ကကြီးဒီတက္ကမကြီးဒီနိဗ္ဗာန်လိုလားတောင်းတတယ်ဆိုဒီကျင့်စဉ်တွေကိုကျင့်ကြမှာဖြစ်တယ်အဲဒီမှာနံပါတ်1အနေနဲ့သီလဝိတုဒ္ဓိပိုင်းမှာဒါကိုကျင့်တရားတွေပေါ့ကာယကံဝစီကံတွေကိုစောင့်စည်းခြင်းဆိုတဲ့ကိုကျင့်သီလတွေဒါကိုဒါမိမိတို့ကဖြည့်ကျင့်ရမှာဖြစ်တယ် အဲ့လိုသီလဝိတ္တုပြည့်စုံပြီသီလဝိတ္တုဒါဖြစ်ပြီသီလတရားတွေကိုကျင်တရားတွေစင်ကြယ်ပြီကာယကံဝစီကံဆောင်စည်းထားတယ်ဆိုခဲ့ထိုခဲ့သို့သောအမျိုးကောင်းသားအမျိုးကောင်းသမီးပေါ့အနည်းဆုံး၅ပါးသီလ၈ပါးသီလဈာနာရင်၉ပါးသီလ၁၀ပါးသီလတစင်တက်ပြီးဆောင်ထိန်နိုင်ခဲ့ပြီဆိုရင်ထိုသူတော်ကောင်းကနောက်တစင်တက်ပြီးတော့ဝိတ္တုတခုစိတ်တော်ဝိတ္တုဖြစ်မြောက်ရေးစိတ်မှာ နိဝရဏအငြိကြီးတွေကင်းစင်အောင်ပေါ့အဲစိတ်တဝိတ္တုတွေဖြစ်မြောက်ရေးတစ်စက်တစ်စင်တက်ပြီးကျင့်ရဟောစိတ်တဝိတ္တုတွေဖြစ်ပြီးစိတ်ဓာတ်တွေကဆင်ကျဲသွားပြီးနိဝရဏအငြိကြီးတွေအပေဖုံးတွေဉာဏ်ပညာမျက်စိကိုကာကွယ်ထားတဲ့ဒါအငြိကြီးတွေအပေဖုံးတွေကင်းစင်သွားပြီဆိုတဲ့သူတော်ကောင်းတယောက်ဒီဘာလို့ရတော့တစ်စင်တက်ပြီးတော့ဒိဋ္ဌိဝိတ္တုတွေဖြစ်မြောက်ရေးသွားဟောဒိဋ္ဌိဝိတ္တုတွေဖြစ်မြောက်ရေးမှာကျတော့ဒါနာမရူပပရိစ္ဆေဒဉာဏ်ရုပ်တွေနာမ်တွေကိုဒါတိတဲ့ဉာဏ်ပေါ့ ဒီဘက်မှာယုတ်တဲ့နံတွေကိုသိတယ်ဆိုတာစောစောကပြောသလိုပေါ့တကယ်ယုတ်ပရမတ်နံပရမတ်ကိုဒါထိုးတွင်းပြီးသိတဲ့အထီပေါ့ပရမတ်တန်သားတွေကိုကွက်ကွက်ပြပြသိတဲ့အထီဒါမိမိတို့ကသိပြီဆိုရင်ဒါဒိဋ္ဌိဝိတ္တုဖြစ်ပြီအဲဒိဋ္ဌိဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးသူမိမိသိပြီးသားဖြစ်တဲ့ယုတ်တရားနံတရားတို့ယုံနံတရားတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုဒါမိမိတို့ကတဆင့်တက်ပြီးသိသိရဒါကိုတော့ကင်္ကာဝိတ္တနာဝိတ္တုဟောယုံမတန်တရားကံနဲ့ကံရဲ့အကျိုးပေါ်မှာ ယုံမတန်နေရာတွေကိုကျော်လွှားလုံမြောက်သွားဒီဘက်မှာဆိုကြပါစို့မိမိတို့ပြစ္ဆုတ်ပံယုံနာကိုပြည့်စည်တဲ့အကြောင်းတရားအတိတ်ကဝိဇာတနာဥပါဒံသင်္ခါရကံဆိုတဲ့စတဲ့အကြောင်းတရားတွေပြစ္ဆုတ်ပံဝိဇာတနာဥပါဒံသင်္ခါရကံကြောင့်အနာဂတ်မှာဝိညာဏယုတ်တရဏဖတ်တာဝေဒနာဆိုတဲ့ဒီလိုအကျိုးတရားတွေဖြစ်မှုကိုမိမိတို့ဉာဏ်ပညာနဲ့ကိုယ်တိုင်ထွန်းပေါက်ပြီးသိမြင်မယ်ဆိုရင်ထိုးသူတော်ကောင်းတယောက်တန်တိုင်းမှာခုနဟောကံကြောင့်ကံရဲ့အကျိုးအနေနဲ့ငါတို့ဖြစ်တည်လာတဲ့ဒီဘဝ ။အော်ဒီဘဝကထူထောင်တဲ့ကံတွေကြောင့်နာဂတ်မှာဒါအကျိုးတရားအနေနဲ့ဒါရကြအောင်မှာခံစားရရအောင်မှာဆိုတာမျိုးပေါ်မှာတန်တရားဆိုတာကင်းသွားတယ်။ဒီညမှာတန်တရားခုနယုံမှမှုတန်တရားတွေကိုကျော်လွတ်လွန်မြောက်တယ်ဆိုကင်္ကာဝုဒနာဝိတုဒ္ဓိ။အဲ့လိုကင်္ကာဝုဒနာဝိတုဒ္ဓိကိုဒါရပြီဆိုတဲ့သူတော်ကောင်းတယောက်ဒီ။ဦးဇင်းတို့ဒီဘက်ကညံနေနေတဲ့ဒါမှတ်မိအောင်တွဲပြောရင်တော့ခုနဒိဋ္ဌိဝိတုဒ္ဓိဘိုင်းကဒါနာမရူပပိဋိဒဉာဏ်ဖြစ်ပြီးတော့ကင်္ကာဝုဒနာဝိတုဒ္ဓိဘိုင်းကဒါပြည့်စည်အပရိကဉာဏ်ဘိုင်းပေါ့ အဲပစ္စယပရိကဉာဏ်မှရပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့အဲမက်ကမက်ကဉာဏတတနာဝိတ္တိပိုင်းကိုရမယ်အဲဒါကတော့ဇာလိုကတော့မက်ကမဟုတ်ဒီမဟုတ်ဒီကိုမဟုတ်ဒီမဟုတ်ဒီနဲ့ဉာဏ်မြင်စင်ကြယ်ခြင်းပေါ့အဲမက်ကမက်ကဉာဏတတနာဝိတ္တိပိုင်းမှာစပြီးတော့ဒါဝိပဿနာကိုဒါခြေချတော့တာပဲဝိပဿနာကိုစတယ်အဲ့မှာဝိပဿနာစတဲ့အခါမှာဦးဇင်းတို့ရှေ့ကပြောခဲ့လို့ပေါ့ဒီမိမိသိတိပိတာဖြစ်တဲ့ယုတ်တရားနန္တရားအထူးယုံနာတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားအကျိုးတရားပေါ့ ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားတွေဒီသင်္ခါရဓမ္မတွေဖြစ်တယ်ထိုသင်္ခါရဓမ္မတွေကိုထိုသင်္ခါရတရားတွေကဒါအနိစ္စထိုသင်္ခါရတရားတွေကလက္ခဏာကြီးသုံးတယ်ဖြစ်တဲ့အနိစ္စဒုက္ခအနတ္တထိုကဲ့သို့လက္ခဏာကြီးသုံးတယ်တင်ပြီးဥပ္ပစီပွားသုံးတဲ့ချင်းအပိုင်းဒီဒါမက္ကမက္ကညာတတနာဝိတ္တုဒီပိုင်းဖြစ်တယ်လို့ဉာဏ်တရားဖြင့်ကြည့်မယ်ဆိုဒါသမတနာဉာဏ်ကစပြီးတော့ဥရိယပြဉာဏ်အနုပိုင်းဒီတာရောက်ပြီ ကဲအဲ့ရောက်ပြီဆိုတဲ့သူတော်ကောင်းတယောက်ကဒုဝိပဿနာဉာဏ်တွေကိုတဆင့်တက်ပြီးဒီကရဲအာတုံခွန်ဆိုင်ပွားများနေတပြည့်ပြည့်နဲ့ဝိပဿနာဉာဏ်ကြီးရင့်ကျက်လာတယ်တပိုင်းဝိပဿနာဉာဏ်ကြီးရောက်လာမယ်ပေါ့ဟောရောက်လာတဲ့အခါတော့ဒီပိုင်းကတော့ဒါပฏิပဒဉာဏတတနာဝိသုဒ္ဓိပိုင်းဒါရောက်ပြီအဲ့မှာတော့ခုနဟိုမင်းဝိပဿနာကညီညွတ်ကြောင်းနေဒါတွေကိုကြော်လွှမ်းပြီးတဲ့နောက်မှာဒါပฏิပဒဉာဏတတနာဝိသုဒ္ဓိရောက်ပြီအဉာဏ်ဉာဏ်ကြီးမတူဦးတဲ့ဥဒိယပိယဉာဏ်အရင်ပိုင်းကနေဟိုဥပင်ကဉာဏ်ပိယဉာဏ်အာရိနဝဉာဏ်ဆိုတဲ့ ဒီဉာဏ်လေးပေါ့ပေါ့နေဗိဒာဉာဏ်မောသတိကုမြတာဉာဏ်ပရိသင်္ခာဉာဏ်သင်္ခါတုပ္ပကဉာဏ်ဆိုတဲ့ဒီဉာဏ်တွေကိုရောက်အဲဒီကနေအနုလောမဉာဏ်တိုင်အောင်ကြည့်ပြီးဒါမက်ကပရိပဒဉာဏတဒနာဝိသုဒ္ဓိနေပေါ့အပြီးတဲ့အခါကျအကယ်၍ဒုက္ခသုဥပဒနာဉာဏ်တွေကအရင်ကျရင်တော့ဒါဂေါတရပုဉာဏ်ပြီးမဉဏ်ပုဉဏ်ဆိုင်မယ်အဲမဉဏ်ပုဉဏ်ဆိုင်ခဲ့ရင်တော့ဒုမဉဏ်ပုဉဏ်နဲ့တကွာတော့ပြစ္ဆောကနာဉာဏ်တွေကိုတော့ဒါဉာဏတဒနာဝိသုဒ္ဓိဆိုပြီးထိုအဆင့်ရောက်ရင်တော့ထိုသူတော်ကောင်းတယောက်ဒီဒါမိမိတို့ လိုလားတောင်းတအပ်တယ်တန်တာရဩတဒုက္ခတော်လို့ဆိုတဲ့သန္တရာဝစီရင်မှာလွတ်မြောက်ရာနိဗ္ဗာန်ကိုဒါမဉ္ဇဉ်ပူဉ္ဇဉ်မြင်မျက်မှောက်ပြုပြီဒါအကယ်၍ယန္နာတိဖြစ်မယ်ဆိုတာသန္တာဝဒုက္ခကလွတ်မြောက်ရအောင်အတွက်ကျင့်နေရာကိစ္စမှန်သမျှအဝဝတိကျင့်ပြီးပြီဆိုတဲ့အစဉ်တိုင်အောင်ဒါမိမိတို့ရောက်ရှိသွားမှာဖြစ်တယ်ဒါကြောင့်မလို့ဒီဝိတ္တုတွေခုနှစ်ပါးကိုဒါမိမိတို့ကနံပါတ်1နားလည်ထားရမယ် အဲနံပါတ်1အစဉ်အတိုင်းနားလည်ပြီးတဲ့ပါဒူအတိုင်းငါတို့ကျင့်ရမယ်ဆိုတဲ့အတိတော့မိမိတို့ရှိမှရှိထားရကျင့်နိုင်ခြင်းမကျင့်နိုင်ခြင်းဆိုတာလောလောဆယ်မိမိတို့ရဲ့အခြေအနေရမကျင့်နိုင်သေးရင်တော့ကျင့်ရမယ်ဆိုတာမျိုးတော့ဒုဒကာကြီးဒကမာကြီးတွေရဲ့စိတ်ထဲမှာလုံသားထဲမှာဆွဲမြဲထားဖို့လူတွေကဲကောင်းပြီအဲ့တော့ဦးဇင်းတို့အဲ့တော့ဒီဝိသုဒ္ဓိခုနပါကျင့်တဲ့အတိုင်းကိုဒါဆက်ပြီးတော့ဟောကြအနာကြကြရအောင် တော့နံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိပိုင်းမှာမိမိတို့ကခုနကိုချင်းသီလတွေကိုဒါအနည်းဆုံး၅ပါးသီလကိုခောက်ဝေပစိုးခဲ့သူအမြဲမြံအောင်ညာစောက်တည်ကျင့်သုံးထားရင်ဒါသီလဝိသုဒ္ဓိဖြစ်ပြီတနည်းအားဖြင့်သီလဝိသုဒ္ဓိနဲ့ပြည့်စုံနေပြီသီလတရားတွေကိုချင်းတရားတွေကာယကံဝစီကံတွေစင်ကြယ်နေပြီထိုသူတော်ကောင်းကဘာလုပ်နိုင်တုံးဆိုတော့တစင့်တက်ပြီးတော့စိတ်တဝိသုဒ္ဓိဖြစ်မြောက်ရေးအတွက်တစင့်တက်လို့ရတယ်အဲ့တော့အဲစိတ်တဝိသုဒ္ဓိဖြစ်မြောက်ရေးကြလို့ရှိရင်တော့စောစောကပြောတဲ့ စေတဝိတ္တုဆိုတာတာဥပ္ပဇာရအထာသမပတ္တိယောဥပ္ပဇာရသမာဓိနှင့် တကဝသမာဘတ်၈ပါးကိုဒါစေတဝိတ္တုလို့ခေါ်တယ်ဆိုတော့အဲ့ဒီဘက်မှာဒါသမထအလုပ်ကိုစပြီးတော့လုပ်ကြရမှာပဲအဲ့ဒီနေရာမှာဦးဇင်းတို့ကသမထအလုပ်ကိုလုပ်တယ်ဆိုတော့ခုနဥပ္ပဇာရသမာဓိနဲ့ ဥပ္ပစရသမารိဆိုတာတော့ဒါကာမဝါစရပေါ့တမာရိဇံဇံမဟုတ်သေးဘူးနောက်ပြီးတော့အပနာသမารိဆိုတဲ့ဒါဇံပေါ့ပထမဇံဒုတိယဇံတတိယဇံသရုတ်တဇံကနေဟုတ်အတုပဇံနေတိုင်အောင်ပေါ့ဒါကိုတော့အပနာဇံလို့ခေါ်တယ်အဲ့တော့အဲ့လိုဒီသမထအလုပ်တွေကိုစပြီးတော့လုပ်ကြရမှာပေါ့အဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကအာနာပါနနဲ့ဒါသမารိထူထောင်ပေါ့အဲ့ကနေ32ကောဌာတပေါ့အဲ32ကောဌာတကနေပြီးတော့32ကောဌာတကိုအောင်မြင်ရှုနိုင်တဲ့ပုဂ္ဂိုလ်ကဒါ ထို32ခုတသာအယုံရှာဆက်စုပ်ွယ်ကိုယူပြီးတဲ့အခါဒုက္ခတဆင့်တက်ပြီးတော့ဒါအယုစုကမ္မထံကိုလည်းဦးဇင်းတို့ပြီးခဲ့တဲ့ဘက်ကတခါကြီးဒီအယုစုကမ္မထံကိုဦးဇင်းတို့ဟောကွက်ထဲမှာထည့်ပြီးတော့ဟောခဲ့သေးတယ်ဟောပါတယ်ခင်ဗျာဒီအဲ့တော့ဒီဟိုကတိုင်းနဲ့ကူးပြီးပြီဆိုတော့အဲ့အယုစုပေါ့အဲ32ကုဋ္ဌာသာထဲမှာပါတဲ့အယုအယုဆိုတဲ့ကုဋ္ဌာသာအဲ့ဒါကနေဆက်ပြီးတစင်တိုးပြီးတော့ဓာတုမိမိခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့အယုစုအနေနဲ့ မြင်အောင်ကြည့်ပြီးတော့ဒါအယုစုယုံစရာအနေနဲ့ရှုနေပဲဒါသူကဟိုဇန်ဆိုင်နိုင်တယ်ပေါ့အဲလာပြီးတဲ့အခါကျတော့မှဒီကုဋ္ဌာသတွေကိုအခြေတီးပြီးတော့ဒါခုနသမထတွေတဲကခုနကတိုင်း၁၀ပါးကိုဆက်ပြီးတော့ကုလို့ရကတိုင်း၁၀ပါးကိုကုလို့ရရင်တော့ကုဋ္ဌာသတွေကနေပြီးတော့ကတိုင်းကိုကုချင်ရင်တော့ကတိုင်း၁၀ပါးထဲမှာဦးဇင်းတို့အယောင်ကတိုင်း၄ပါးရှိတယ်ပေါ့နီလပိတလောဟိတဩဒါတာဆိုတဲ့ဒီကတိုင်း၄ပါးကိုကုလို့ရတယ် ကျန်တဲ့ဗရဝိကတိုင်းအာဘောကတိုင်းဒေသောကတိုင်းဝါယောကတိုင်းဆိုတဲ့ဒီကတိုင်းတွေကတော့ဒါတည်တံအာထုတ်ယူရမှာဒီကုဋ္ဌာသာလမ်းကသွားရင်ဒီအယောင်ကတိုင်း၄ပါးကုလို့ရတဲ့အကြောင်းဒါဦးဇင်းတို့ပြီးခဲ့တဲ့အပတ်ကစခဲ့စခဲ့တော့ဩဒရာကတိုင်းရှုပုံလေးလည်းဦးဇင်းတို့ပြောခဲ့ပြီးအဲ့ဒါလေးပြန်ပြီးတော့နည်းနည်းလေးကောက်ကြရအောင်အဲ့တော့ဒီတမာရီတွေကိုအောင်အောင်မြင်မြင်ထူထောင်နိုင်တဲ့ပုဂ္ဂိုလ်က32ကုဋ္ဌာသာကိုလည်းရှုလို့ရပြီဆိုတဲ့သူတော်ကောင်းသည်ဒါ မိမိအဇဒအယုစုအဘိဒအယုစုဒါကိုလည်းရှုလို့ရတယ်အဲ့လိုရှုလို့ရပြီဆိုတဲ့အခါကျတော့မိမိအဇဒအယုစုကိုဥစွာပထမအာရုံယူပြီးတော့ရှုပြီးတဲ့အခါကျလို့ရှိရင်ခုနဘဟိတပေါ့အဘိဒမိမိနဲ့ဒါအနီးနာမှာရှိတဲ့သူတော်ကောင်းတယောက်ကဲအယိုးစုကိုရှုရှုလို့ရှိရင်အဲ့ဒီမှာပူကောင်းကုံတစ်ခုကိုပူကောင်းကုံကိုအာရုံယူကြည့်ပေါ့အယိုးအယိုးတွေကပူကောင်းကုံကိုအာရုံယူရင်ဥကောင်းကုံကြီးရှုရအောင်ပဲအဲရှုအောင်ဆိုတော့အဲ့ဒါကိုသူက ဒါကတိုင်းအာယုံအနေနဲ့ဒါအာယုံယူပြီးတော့အဖြူအဖြူအဖြူနဲ့ဒီလိုချိန်မှများစွာပွားများတယ်။ပွားများရလိုက်ရင်ဒါကတိုင်းနိမိတ်ထင်လာမယ်။ကတိုင်းနိမိတ်ထင်လာရင်တို့တော်ကောင်းကတို့ကတိုင်းနိမိတ်ကိုဒါချိန်မှများစွာပေါ့ဒါတမာရီနည်းနည်းချမ်းချမ်းဖြစ်လာအောင်တနည်းအားဖြင့်ပြိပါကနိမိတ်ထင်စိုက်လာတဲ့အထိပွားများလို့ကြီးတကားတဲ့ဥကောင်းကောင်ကဆွဆွပြူပြီးတော့တကားတဲ့ဟိုကတိုင်းဝင်းအနေနဲ့ သူတော်ကောင်းရဲ့ဉာဏ်နဲ့မှထင်လာပြီပေါ့ထင်လာလို့ဒုကတိုင်းဝင်းကလည်းတခါလေစွတ်စွတ်ကျူးပြီးတော့တောက်ပါအကြည်လင်တောက်ပါလာပြီဆိုတဲ့အခါကျမှတခါဒုကတိုင်းဝင်းကိုဒါမြဲအောင်မြဲအောင်ဆိုတာကကတိုင်းဝင်းကဒီဟိုစရထားတဲ့ကတိုင်းဝင်းလေးတစ်ခုရှိတယ်ဆိုကြဆိုအဲ့ကတိုင်းဝင်းလေးမှာစွတ်စွတ်ဆက်နေပြီဒီကလေးမှာကတိုင်းဝင်းကမမြဲရင်ပျောက်သွားပျောက်တော့အရှိတီတန်းရေးရဲ့အတွက်ဆိုရင်တော့သူတော်ကောင်းကမလုပ်ရတော့ဒုကတိုင်းဝင်းကိုမြဲအောင်ရက်ဆက်နေတာပြန်ထားရတယ် အဲရက်စင်မျက်နှာကိုဟိုတစ်ပတ်ကလည်းပြောခဲ့ပြီးပေါ့ဒါဒိဋ္ဌံပြီးတော့အစစချင်းသူတော်ကောင်းမှာဒိဋ္ဌံပြီးတော့ဒါတလက်မပြန်ပါစီနှစ်လက်မပြန်ပါစီအစဉ်အတိုင်းအဝိုင်းကိုတလက်မပြန်ပါစီနှစ်လက်မပြန်ပါစီဒီပုံစံနဲ့ဒါဆက်ဆက်ပြီးတော့ဒါရှုသွားလို့ရှိရင်နောက်ဆုံးမှာတော့ဒါကတိုင်းဝင်းကအရက်စင်မျက်နှာတိပြန်သွားပြန်သွားတဲ့အခါကျမှအသိလို့တဲ့မရှိတနေရာမှာစူးစကန်နဲ့ရှုလို့ရှိရင်ဒါဆန်ဆိုင်ပဲပေါ့အဆန်ဆိုင်တော့ဒီကတိုင်းကတော့ ကုလိုအဖြူအောင်ကတိုင်းကိုရှုရင်ဥဇောပရမဟိုအာနာပါနမှာဒုံကကဲ့သို့ပဲဒါပထမဇန်ဒုတိယဇန်တတိယဇန်စတုတ္ထဇန်တိယနောက်ဒီကတိုင်းတွေကဆက်ပြီးတော့ရှုလို့ချင်းဟိုအရူပဇန်တွေဖြစ်တဲ့အာဂါတနိဇာယရဏဇန်ဝိညာဏိဇာယရဏဇန်အာဂိဉ္စညာယရဏဇန်နေဝတင်ညာနာတင်ညာယရဏဇန်ဆိုတဲ့ဒီအရူပဇန်လေးပါလေရတယ်ဒါကဦးဇင်းတို့ဟိုဒီရူပဝသရဇန်ကိုစတုကနီးနေသွားတော့ရူပဝသရဇန်က၄ပါး ဟိုဘက်အတုဘဝသရဇန်၄ပါးဆို၈ပါးဒါကိုဓမ္မပတ်၈ပါးခေါ်တာပဲကဲကောင်းပြီအဲ့လိုဇန်တွေရတယ်ပေါ့အဲ့တော့ဒါအဖြူအောင်ကတိုင်းကနေသွားတယ်အဲ့တော့တိုးတော်ဦးဇင်းတို့တင်ပေးလိရှိတာကတော့ကတိုင်းတစ်ခုကိုတင်ရင်ဦးဇင်းတို့ဥဆောင်ပထမသရုတ်တဇန်ဒီပဲတင်သရုတ်တဇန်ဒီတင်ပြီးလို့ရှိရင်နောက်ကတိုင်းတစ်ခုပြောင်းနောက်ကတိုင်းတစ်ခုပြောင်းနောက်ကတိုင်းတစ်ခုပြောင်းတယ်ဒါကတိုင်း10ပါးလုံးစုံအောင်တင်လိုက်ကတိုင်း10ပါးလုံးစုံပြီးဆိုတဲ့အခါကျတော့မှမလုပ်တော့ဆိုတော့တက်စင်တက်ပြီးတော့အဲ့ဒီကြမှာ အတုပါဇံတွေကိုပြန်သင်အဲ့လိုသင်နီးကတော့နည်းနည်းလေးယောဂီမှာဟိုစတဲ့ယောဂီမှာပေါ့ဥမာပထမဇန်နေသရုဒ္ဓဇန်တွေရှုရတယ်ပြောင်းကတိုင်းနဲ့ပထမဇန်သရုဒ္ဓဇန်ရသွားပြီဆိုကျန်တဲ့ဥမာဆိုအဝါယောင်ကတိုင်းပြောင်းရှုအဝါယောင်ကတိုင်းပြောင်းရှုတဲ့အခါမှာလည်းကတိုင်းပဲအာယုံပဲနည်းနည်းလေးစပြီးတော့ကြိုးစားလိုက်လို့ရပြီဆိုရင်ပထမဇန်ဒုတိယဇန်တတိယဇန်သရုဒ္ဓဇန်ကတော့ပုံစံလုံးသွားတာဆိုတော့ထုတ်သူတော်ကောင်းမှသိပြီးတော့အခက်အခဲမရှိဘူးပေါ့အဲတို့အတွက်ကြောင့်အဲ့လိုမျိုးသရုဒ္ဓဇန်အထိပဲဦးဇင်းတို့သင်ပြီးတယ် အဲပြီးတဲ့အခါကျမှကတိုင်းဆယ်ပါလုံးပေါက်ပြီဆိုတော့မှအရုပဇံကိုဒါတဆင့်တက်သင်ပေးတယ်ပေါ့အဲ့ပုံစံနဲ့ပဲအခုဒါဦးဇင်းတို့သွားကြအောင်ပေါ့အဲ့တော့ဒီနေရာမှာကိုဦးဇင်းတို့ကဘာကိုပြောနေတာတော့ဆိုတော့ဒီတမာရီအကြောင်းပေါ့နော်တမာရီအကြောင်းကိုပြောနေရတယ်နောက်ပြီးတော့တမထဘိုင်းမှာဒီတမာဘက်တွေပေါ့ဇန်တမာဘက်တွေယာယီအတွက်ကိုဒါဥတည်ပြီးဟောရတဲ့အပိုင်းရှိသေးတော့ဒီနေရာမှာကြုံရတာကဘာလို့ဆိုတော့တမာရီတွေဒီ တနည်းအားဖြင့်ဇန်တရားတွေဒီပေါ့တန်တရာကိုရှိသေးပါတယ်ဆိုတဲ့ဒီပေါ့သူတို့တခါကြီးတခါမကြီးစိတ်ထဲမှာတခါလေတချို့တချို့သူတော်ကောင်းတွေတန်တရာမှာရှိတတ်တယ်အဲဒီဇန်ငန်းတွေကတန်တရာကိုရှိသေးပါတယ်ဆိုပြီးတော့မဗြဟ္မာတွေကတက်တန်းနဲ့တချို့ကလည်းထောက်စားပြီးပြောကြတာလေးရှိတယ်အဲဒီနေရာမှာဦးဇင်းတို့ကဘာလေးနည်းနည်းပြောချင်တော့ဆိုတဲ့အခါကျတော့သမထကြောင့်တန်တရာရှိတာတော့မဟုတ်ပါဘူး တနည်းအားဖြင့်ပေါ့ဒီဇန်တရားတွေကြောင့်တန်ត្រာရှိတာတော့မဟုတ်ဘူးမိမိတို့ကစိတ်နေစိတ်ထားတဲ့မိမိတို့ကဟိုစန္ဒပေါ့နော်မိမိတို့ကစန္ဒမိမိတို့ကစူတောင်းပေါ်မူတည်ပြီးတော့တန်ត្រာကရှိတာပါအဲဒီဇန်တရားတွေလုံနေလို့တန်ត្រာကိုဇန်တရားတွေကဆွဲပြီးစက်နေတာတော့မဟုတ်ဘူးအဲ့တော့ဇန်မလုံလည်းပဲတန်ត្រာကတော့အဲ့ဒါဦးဇင်းတို့ရှိတတ်တာပဲ တန်တရာကရှိတယ်ဒါကြောင့်မလို့ဦးဇင်းတို့ဟိုမှာဒီကောဘာလာနာတန်တာတော်ဆိုပြီးဟုတ်ဓမ္မပဒမှာဦးဇင်းတို့ဒီကောဘာလာနာတန်တာတော်ဟိုအတိတ်ကတန်တရာကတော့နမတကောယံပိတ်ကဝေတန်တာတော်ပုပ္ပကောတိပညာယတိဒါတန်တရာတိတ်တန်တရာဘယ်တော့ရှိခဲ့လဲလဲမေးနော်ဒါဉာဏ်ဖြင့်အစဉ်လျောက်ရင်တော့မှမသိနိုင်တဲ့အစာရှိတယ်မသိနိုင်မြင်နိုင်တဲ့အစာရှိတယ်ဒါအတိတ်တန်တရာရှိခဲ့ခဲ့ထားလိုက်တော့အနာဂတ်တန်တရာအနာဂတ်တန်တရာဟောဆိုတော့အဲ့ဒါဦးဇင်းတို့ဒီကောဘာလာနာတန်တာတော် အဲ့ဒါလူမိုက်တွေရဲ့တဏ္ဍာကတော့ရှည်နေအောင်ပါပဲလူမိုက်တွေရဲ့တဏ္ဍာဒီနေရာမှာလူမိုက်ဆိုတာမပြောတာတော့အန္တပုဒုဇနာကိုပြောတာအန္တပုဒုဇနာအန္တပုဒုဇနာဆိုတာပရမတ်ဉာဏ်အမြင်မရှိဘူးတနည်းအားဖြင့်ရုပ်တည်ဉာဏ်တွေကိုပမန်ချာချာသိတယ်ဆိုတော့ဟိုအသိဉာဏ်ပေါ့မပြည့်စုံသေးတဲ့သူတော်ကောင်းကိုဒီနေရာမှာဘာလာပဲသူမိုက်လို့ခေါ်တယ်ဒီနာမှာကိုယ်စုလူနိုင်နေတာမျိုးသူတို့ကကံ၅ပါးကိုကျူးလွန်နေတာမျိုးပေါ့ဒါမျိုးကိုရည်ရွယ်ခြင်းထက်ပေါ့ ဒီနေရာမှာဘာလို့ဒီကောဘာလာနာတန်တာတော့ဘာလာနံသူတော့လူမိုက်တို့ဤတန်တာတော့တန်တာဒီကဒီကောရှိလျားလေဦးမယ်လို့မိန်ချင်းဒီဒါယုံနာဓမ္မသင်္ကာရဆိုရဲပရမတ်တရားတွေပေါ်မှာသိမြင်တဲ့တမ္မာဒိဋ္ဌိဉာဏ်ပညာမရှိခြင်းကိုဒီနေရာမှာရည်ညွှန်းတယ်ဉာဏ်ပညာမရှိခြင်းကိုဒါဉာဏ်ပညာမဲ့နေတဲ့အတွက်ထိုပုထိုပုဂ္ဂိုလ်ကိုဒါသူမိုက်လို့ခေါ်တာပေါ့ကဲကောင်းပြီအဲ့တော့လူမိုက်တွေကတန်တရာကတော့ရှည်အောင်ပါပဲတဲ့ အဲ့တော့လူမတ်တွေကသာသနာရှိမယ်လို့ပြောတာဇံရနေတဲ့သူတော်ကောင်းတွေကသာသနာရှိမယ်လို့ပြောတာတော့ဟုတ်သလားမဟုတ်ပါဘူးဗျာဟုတ်ဘူးဒါလေးကိုတော့ဦးဇင်းတို့တစ်ချက်ဒါဟိုနားလည်ထားဖို့လိုတာပေါ့ဘာဖြစ်လို့ဒါကိုဦးဇင်းတို့ကနည်းနည်းလေးဒီညမှာအာယုံစိုက်ပြီးတော့ပြောရတာတော့လို့မေးတဲ့အခါကျတော့တမထအလုပ်ကိုမလုပ်ချင်ကြဘူးခုနကြားဘူးထားတာကသန္တရာရှိတယ်လို့ကြားဘူးထားတဲ့အတွက်ကြောင့်လည်းလုပ်ချင်ပါလိမ့်နောက်တစ်ခုကတော့ခုနလိုပေါ့ ဟိုဝိပဿနာကိုတက်ရိုက်သွားခြင်းအဲဝိပဿနာကိုတက်ရိုက်သွားခြင်းတဲ့အတွက်ကြောင့်လေဒီသမထကိုမလုပ်ချင်အဲ့တော့ဦးဇင်းတို့ဒီညမှာနည်းနည်းလေးပေါ့ဟိုကိုးကားလို့ရတဲ့တာရကဝတ္ထုတွေတခုတော့ဒီညမှာနည်းနည်းစောင်းပြီးတော့ပြောခြင်းအဲ့ဒါပါလေဆိုတော့ဦးဇင်းတို့တို့တကကြီးတွေဒီကမကြီးတည်တဲ့အတိုင်းဦးဇင်းတို့ဘုရားလောင်းလွန်ခဲ့တဲ့၄တင်ကျင်တဲ့ကဘာတသိဒါစပြီးတော့နိယတာဗျာဒိပံကိုဒါဆင်မြန်းနိုင်ခဲ့တယ်ဒီပင်ကမြတ်စွာဘုရားထံတော်မောက် အဲ့ဒီချိန်မှာဦးဇင်းတို့ဒီဖရာလောင်းပေါ့သူမိတာရှင်ရသေးပေါ့သူမိတာရှင်ရသေးကဒီပင်္ဂလာဖရာထံပေါက်မှာဒီနိယတပြာဒီပံရပြီနောင်လေးတင်ချင်းနဲ့ကဘာတသိန်းကြရင်ဂေါရမအမီနဲ့လောကမှာတမန်တမောဒဖရာထင်ရှားဖြစ်မယ်ဆိုတဲ့နိယတပြာဒီပံကိုဆင်ញံနိုင်ခဲ့ဒါတကကြီးတွေတည်ပြီးတာအဲ့ဒီပွဲမှာထိုပရိသတ်ထဲမှာပေါ့ထိုပရိသတ်ထဲမှာဆိုတာဒီသူသူမိတာရှင်ရသေးနိယတပြာဒီပံဆင်ញံတဲ့ဒီပွဲမှာ ပရိသတ်တွေအနေနဲ့လည်းအများကြီးပေါ့ပရိသတ်တွေအဲ့တည်းမှာအမျိုးသားတယောက်ပါခဲ့ထိုမျိုးသားကဒီဦးဇင်းတို့ရဲ့ဘုရားလောင်သူ့မေတ္တာရှင်ရဲ့ဒီပင်လာမြတ်စွာဘုရားဓမ္မကနေတာပြရိပံရပြီတနည်းအားဖြင့်ဒီပင်လာမြတ်စွာဘုရားကဦးဇင်းတို့ဘုရားလောင်ကိုနိယတဗျာဒိပေးပြီဆိုကြဆိုပြီးတဲ့အခါလဲကြာပေါ့အဲ့ပွဲမှာဒီမျိုးသားတယောက်ကအော်ဒီယတိသူတော်ကောင်းကြီးပေါ့ဦးဇင်းတို့သူ့မေတ္တာရှင်ရဲ့အသေးပေါ့ဘုရားလောင်ဒီသူတော်ကောင်းကြီးဒီနောင်လေးတင်ရှင်ရဲ့ကဘာတိတ်မှာ အော်အခုငါတို့ဖူးညီနေရတယ်ဖူးတွေ့နေရတယ်နာမသမုဒ္ဒဘုရားရှင်ကဲ့သို့ဘုရားတဆူထင်ရှားဖြစ်မှာပဲလောကမှာထင်ရှားဖြစ်တော့မှာပဲဆိုတဲ့ဟာကိုသူကကြားလဲပြီးတော့အင်မတန်အားရအင်မတန်အားရတယ်အားရယုံနေမဟုတ်ဘူးတခါတည်းအဲ့ဒီဦးဇင်းတို့သူ့မိတာရှင်ရတိကြီးကိုအားကြယုံနေမကဘဲတခါတည်းဒီသူတော်ကောင်းကြီးနောက်ကနေပြီးတော့ငါပြုစုလုပ်ကြွေးပြီးတော့နောက်ပါဖြစ်နေနေရရင်တော့သိကောင်းပါပဲဟောဒီအကြံ တခါကြီးတခါမကြီးတွေမကောင်းဘူးလားကောင်းပါတယ်ဗျာနေမြတ်မောက်ကြီးအားဆရာတော်သမတော်တွေနောက်မှာငါတို့တော့အရာဒီတောင်လူပေါင်းစွန့်ပြီးဒီဆရာတော်သမတော်တွေနောက်မှာလိုက်ပြီးတော့ပစ္စသမဏအနေနဲ့ရံမွေးနိုင်တော့ကပ္ပိယလှုပ်လိုက်ရရင်တော့တိတ်ကောင်းပါပဲဆိုတော့အတူတူတခါကြီးတခါကြီးပေါ်ရင်မကောင်းဘူးလားကောင်းပါတယ်ဟုတ်မလားယနေ့အဲ့ဒါဘုန်းကြီးတွေကလည်းအဲ့ဒါကပ္ပိယကလိုနေတာဟုတ်မလားယထာပါအဲ့တော့ပြောချင်တာကဒီမှာဒီသူတော်ကောင်းတယောက်ကအဲ့လိုပေါ့ တခါတည်းသူမေတ္တာရှင်အတိတ်ကိုတခါတည်းအားရလိုက်တာအားကြလိုက်တာဒီဘဝမှာသူကိုယ်တိုင်ဒီယဟန်တရားတွေကိုအားထုတ်ပြီးတော့သူတော်ကောင်းတရားတွေအားထုတ်ပြီးမညံပုံညံမရနိုင်အောင်မှပဲဒီသူမေတ္တာရှင်အတိတ်နောက်မှာလိုက်ပြီးတော့ပြုစုလုပ်ကြွေးနေတဲ့ဒါဟိုရဝိဇာတွေလှုပ်ချင်းတဲ့ဒီသူမေတ္တာရှင်ရဲ့အသည့်ကျွတ်တန်းဝင်တဲ့အချိန်တော့ငါလည်းကျွတ်တန်းတော့ဝင်ရမှာပဲဆိုတဲ့ဒီလိုတန်မာဆန္ဒကောင်းလည်းရှိရှိပြီးတော့တူတူပြောပေါ့ဒါ ဒီနေ့တပြာရိပန်ဆင်မြန်းပြီးပြီးနောက်ဆုံးဦးဇင်းတို့ဘုရားလောင်းဒီလည်းပဲဒါပါရမီတွေကိုအစဉ်စဉ်ဒါဆင်ကြီးပြီးတော့နောက်ဆုံးမှာဒါတောတောင်တောရိပ်တောင်ရိပ်ကိုဒါချင်းကပ်ပြီးတော့ဒါတရားဘာဝနာတွေကျင့်ကြံကြုပ်ကိုအထုတ်တယ်ပေါ့အဲ့အထုတ်တဲ့အခါကျတော့ဦးဇင်းတို့ဘုရားလောင်းဒီသူမေတ္တာရှင်ယတိဒီဒီညက်တပြာရိပန်မဆင်မြန်းခင်တည်းကဒါဇံပင်ကျင်ရထားတဲ့သူတော်ကောင်းကြီးတယောက်ဖြစ်တယ်ဇံပင်ကျင်ရပြီးသား အဲဇံပင်ကြီးညာမိသားသူတော်ကောင်းကြီးတယောက်ဖြစ်တဲ့အတွက်ကြောင့်ကိုဒီနိတ္တဓာရိပန်ဆင်မြန်းပြီးတဲ့နောက်မှာလည်းပဲတခါတည်းတရားဘာဝနာတွေကိုသွားပြီးတော့ဟိုတောတောရိတ်တောင်ရိတ်ကိုပို့ပြီးတော့အားထုတ်တဲ့အခါဒီဇံပင်ကြီးတွေကတကုတ်ပင်ကြီးတွေဇံပင်ကြီးတွေကအကုန်ရပြီးသားပဲရအောင်လည်းဆက်လက်ပြီးတော့အားထုတ်နေတာအဲ့တော့အဲ့မှာအဲ့လိုအချိန်မှာပေါ့ခုနအမျိုးကောင်းသားသူတော်ကောင်းလေးတယောက်ကတခါတည်းအဲ့သူမိတာရှင်သေးနောက်ကိုဒါလိုက်ပြီးတော့တခါတည်းအဲ့တော်တဲ့တောင်ထဲမှာဒါသူမိတာရှင်ရဲ့ဒီကဝေယဝိဇ္ဇာတွေပြုစုရင်းနဲ့သူကတလုံးကြီး နေတဲ့အခါကျသုမေတ္တာရှင်သည်ဒီလေဒီသူတော်ကောင်းကိုဒီလိုကောင်းမြတ်တဲ့ဒါတရားတွေကိုသွန်သင်ပြတာစုဆုံးမှမှာတော့ဒါမလွဲဧကံပဲနောက်မှမိမိနောက်မှလိုက်ပြီးတော့မိမိကိုပြည့်စုံစောင့်ရှောက်နေတယ်ဒါမိမိရဲ့ဝေယဝိဇ္ဇအမှုကြီးငယ်ကိုမိမိကိုအလုပ်ကျွေးပြုနေတဲ့ဒီသူတော်ကောင်းကိုဘာမှမသိမဲနဲ့မင်းနဲ့မင်းနေခြင်းတို့နေကွာငါလည်းငါတရားငါအားထုတ်မယ်ဆိုပြီးတော့နေပါမလားမနေပါဘူးဒါမိမိကဒါ သူတော့ဟိုတပည့်သားကိုလည်းဒါထိုက်တဲ့နဲ့သွန်သင်ပြတာအစိုးဆုံးမှမှုတွေဒါဥစဉ်တို့မဟုတ်ချတာရှိမှာပါပဲကဲကောင်းပြီအဲ့တော့ဘာဖြစ်တော့ဒီမျိုးကောင်းသားအဲ့လိုနဲ့ဒါဥစဉ်တို့ဘုရားလောင်းထံမောက်မှာဒါချင်းကပ်ပြီးတော့ဒီသူတော်ကောင်းတရားတွေကိုလည်းသူဘုရားအလောင်းတော်ထံမောက်ကနေပြီးဒါနာယူမယ်လိလာမယ်ကြင်ကြံမယ်အားထုတ်မယ်လို့လုပ်လုံနေရင်လည်းဘာဖြစ်တုံးဆိုတော့ဒါတခါကြီးတွေတခါမကြီးတွေတခါလေးမှဒါအင်မတန်တတိတံဝေကလည်းရစရာကောင်းအခုလိုပေါ့ ကောင်းမြတ်တဲ့စိတ်ထားနဲ့ဒါဘုရားလောင်းကြီးထံမောက်ကိုဒါတဲ့ချင်းကပ်ပြီးပြုစုလုပ်ကြည့်နေတဲ့သူတော်ကောင်းတယောက်တော်တဲ့တောင်းတယ်။တစ်ချိန်မှာအဲ့တော်တဲ့ကိုဘာဘာရောက်လာတော့ဆိုတော့မုတ်ဆိုးတယောက်တားလိုက်တဲ့မုတ်ဆိုးတယောက်ရောက်လာ။တားလိုက်တဲ့မုတ်ဆိုးတယောက်ရောက်လာတော့ဒီတားလိုက်တဲ့မုတ်ဆိုးတယောက်ကလည်းဒါကြတဲ့တော်တဲ့မှာတားပြချင်းရှာရင်ဖွေးရင်လည်းအခုလိုပေါ်လူသူနှီးပြီးတော့ရေလေးမူးလေးဒါဘုရားလောင်းကြီးဒါနေတယ်ဆိုတော့လေဒီပောင်းကြီးဒီရေမူးလေးနဲ့အရလွယ်တယ်ပေါ့။ရေမရှားတဲ့နေရာမျိုးပေါ့။ရေမူးအရလွယ်တဲ့အစားအစား ဒါရှာလို့ဖွေလို့လွယ်တဲ့နေရာမျိုးလေးဖြစ်ပုံရအဲ့တော့ဒီမုတ်ဆိုးကလည်းဒေါ်ရင်လာပြီးတားလိုက်ခြင်းနဲ့ဒီနေရာလေးကခုနလိုပေါ့ရေမိုးနဲ့လည်းပြည်စုံတယ်ဆိုတဲ့အခါကျတော့နေဖို့လည်းပဲဒါတင့်တော်တဲ့နေရာဆိုဒီပတ်ဝန်းကျင်လေးမှာဒီမုတ်ဆိုးကလည်းနေနေပုံရနေနေတဲ့အခါကျတဖြည်းဖြည်းဘာဖြစ်တော့ခုနဦးဇင်းတို့ဘုရားလောင်းနောက်ကိုချင်းကပ်လာတဲ့ဒီအမျိုးသားနဲ့သူတော်ကောင်းလေးနဲ့ဒီမုတ်ဆိုးလေးကတဖြည်းဖြည်းနဲ့ရင်းနှီးလာရင်းနှီးလာရင်ကနေတဖြည်းဖြည်းနဲ့အကျွမ်းဝင်လာ အကြောင်းမလားတော့တဖြည်းဖြည်းဒါစကားတွေလည်းနှီးနှောလာမယ်ပြောလာမယ်ဒီလိုပြောလာရင်လည်းဘာဖြစ်လာတော့ဆိုတော့ဒီသူတော်ကောင်းလေးကတဖြည်းဖြည်းနဲ့စိတ်ဓာတ်ကခုနမုတ်ဆိုးနဲ့ပေါင်းတော့တန်ခါနာနီးတော့တန်ခါဖြစ်တယ်မုတ်ဆိုးနာနီးတော့မုတ်ဆိုးဆိုတဲ့စိတ်ဓာတ်ကပါလာဒါကြောင့်မလို့ဦးဇင်းတို့ဟုတ်တမ္ပတ္တိဟို14ပါးပေါ့စက္ကတုတ်တံမျိုးနဲ့ကြည့်မယ်ဆိုတာအင်မတန်ဦးဇင်းတို့ဘုရားရှင်ရဲ့ဒေသနာတော်တွေကအာရစရာကောင်းတယ်တကယ်ကိုတာရကဝတ္ထုတွေနဲ့ဘုရားရှင်ကဟောထားတဲ့တုတ်တံကြီးရဲ့အင်မတန်မှ ဒါဦးဇင်းတို့ယနေ့လေ့လာရတဲ့သူတော်ကောင်းတွေနာယူရတဲ့သူတော်ကောင်းတွေအတွက်အင်မတန်မှအားရစရာအတူယူစရာနဲ့တန်ဝေကရစရာကောင်းတယ်အဲ့တော့စက္ကတုဒ္ဓမှာဦးဇင်းတို့ပရိတုပဒေသဝါဒတပ္ပရိတဝတရားအတ္တတမပတိတိပုပ္ပိသကတပုံညတ္တာဆိုတဲ့ဒီ14ပါးရှိတယ်ပေါ့14ပါးဆိုတာတတ္တဝတဝတရားလောကိလောကုတ္တရာမှာပြည့်ပြည့်စုံမှုလောကိချမ်းသာရရဖို့လောကုတ္တရာမှာလောကုတ္တရာ အတိဉာဏ်ဤဓမ္မအတိဉာဏ်ဤဖွံ့ဖြိုးတိုးတက်ဖို့ဆိုတာဒီဆက်လေးပါပြည့်စုံရတယ်အဲနံပါတ်၄ပရိတုပဒေတဝါဒတင့်တင့်လျောက်ပတ်တဲ့အယတ္တိတာမျိုးဖြစ်ရအတ္တပရိတာဝတ္တယဒါသူတော်ကောင်းတွေကိုမိဝဲစိကမှုရှိရနောက်တစ်ခါအတ္တသမပဏိတိမိမိကိုယ်ကိုဒါကောင်းအောင်မိမိရဲ့ကိုယ်နဲ့စိတ်ကိုကောင်းအောင်ထားရတယ်မိမိကိုယ်ကိုမိမိစောင့်ရှောက်ရတယ်နောက်တစ်ခါပုဗ္ဗေတကနာကတဘုံညတရှေ့ကပြုခဲ့မှုတဲ့ကောင်းမှုကုသိုလ်ရှိရဒီ အကြောင်းတရား၄ပါးကိုဒါတံပတ္တိစေပြည့်စုံခြင်းရဲ့အကြောင်းလောကီမှာလောကီစီစဉ်ခြင်းနဲ့ပြည့်စုံလာရေးရဲ့အကြောင်းလောကုတ္တရာချမ်းသာတွေနဲ့ပြည့်စုံလာရေးရဲ့အကြောင်းပဲတဲ့ဒီစက်ဒါစက်၄ပါးအဲ့မှာလားနမတ္တိပရိတုပဒေတာဝါဒတင်းနေလျောက်ပတ်တဲ့အရက်တင်းနေလျောက်ပတ်တဲ့အရက်ဆိုတော့ဦးဇင်းတို့ဇာပေကဖွင့်လာတော့ကုစုကောင်းမှုတွေပြုဖို့ရန်အခွင့်သာတဲ့အရာမျိုးတနည်းအားဖြင့်ပြိတ္တ၄ပါးစုံညီတဲ့အရာမျိုးဒီဒါပရိတုပတိတဝါဒ အဲ့တော့ဟိုပရိဒုဘာဒေတာဝါဒတနည်းရောက်ပတ်တဲ့ရတော့ခုနကျမ်းမာရေးပညာရေးလူမှုရေးဒီဟာတွေနဲ့ပြည့်စုံတဲ့အရာမျိုးတက်တက်တာတော့မကဘူးဦးဇင်းတို့ဒီဘက်ကဟိုရှုထောင့်ကကြည့်ကြမယ်ဆိုခုနပြောတော့ပရိသတ်၄ပါးယဟန်ယဟန်ပရိသတ်ယဟန်အမျိုးသမီးယဟန်အမျိုးသားပရိသတ်ယဟန်အမျိုးသမီးယဟန်အမျိုးသမီးပရိသတ်သာသနာတော်ကိုကြည်ညိုပြီးတော့ချီးမြှောက်ထောက်ပံ့တဲ့အမျိုးသားဥပါဒကပရိသတ် သာသနာတော်ကိုယုံကြည်ပြီးတော့ကြီးညိုကချီးမြှောက်ထောက်ပံ့တဲ့အမျိုးသမီးဥပတိကပရိသတ်ဆိုဒီလိုပရိသတ်၄ပါးစုံညီတဲ့အရာမျိုးဒီဒါပရိတုပါတိတာဝါဒ။ဘာဖြစ်လို့လဲ။သူတော်ကောင်းတွေကိုဖူးမြော်ခွင့်ရမယ်။ဖူးမြော်ဖို့ရန်လွယ်ကူမယ်။သူတော်ကောင်းတရားတွေကိုနာကြားဖို့ရန်လွယ်ကူမယ်ပေါ့။ဒါပရိတုပါတိတာဝါဒ။ဟောနောက်တကတပ္ပုရိတဝတ္တရာဒါသူတော်ကောင်းအမိရှိရသူတော်ကောင်းကိုမိဝဲစည်းကပ်ဖို့ဆိုတာဒါလည်းပဲပြည့်စုံခြင်းရဲ့အကြောင်းတရား။အဲ့တော့ခုဒီနေရာမှာဒီ ပြန်ပြီးတော့ပြောကြမယ်ဆိုလို့ရှိရင်ဦးဇင်းတို့ဒီအမျိုးသားပေါ့မျိုးသားလေးတယောက်ဒါနာမည်ကတော့ဦးဇင်းတို့ဒီနောက်တစ်ချိန်ဦးဇင်းတို့ဘုရားရှင်ပွင့်တဲ့အချိန်မှာတော့ဒါဓမ္မရုစီဆိုတဲ့အမည်နဲ့ဒါဒါထင်ရှားခဲ့တယ်ပေါ့အဲ့တော့ဒီဓမ္မရုစီလောင်းလျာပေါ့ဒီအမျိုးကောင်းသားကခုနမုတ်ဆိုးနဲ့တဖြည်းဖြည်းနဲ့ယဉ်ကြည်လာတယ်ပြောင်းဝင်လာတယ်ပြောင်းဝင်လာတော့ဘာဖြစ်လာတော့ဆိုတဲ့အခါကျတော့အဲ့မုတ်ဆိုးကလေးအလေးအထားလေးနဲ့မုတ်ဆိုးစိတ်ပေါက်လာတယ်ပေါ့ဒါတူတူပြောတော့ မစိုးစိတ်ပေါက်တယ်ဆိုတော့ဒကာကြီးဒကာမကြီးစိတ်တက်တွေကနုညံ့မလားကြမ်းတမ်းမလားတိမ်မွေးနုညံ့မှုရှိမလားကြမ်းတမ်းမှုရှိကြမ်းတမ်းပါလေဖေဟာနန်းနန်းနေဘာပဲဖြစ်ဖြစ်ကွာမလုပ်ရဲတာမရှိဘူးဆိုတဲ့စိတ်ဓာတ်မျိုးပေါ့ဟုတ်ပလားအဲ့ဒါကြမ်းတမ်းတဲ့သူတွေမဟုတ်ဆိုဆိုတော့လက်ထက်မှာလည်းလက်နက်ကလည်းရှိနေမှာပဲအဲအဲ့ဒီအခါကျတော့လက်နဲ့အားကိုးတဲ့အခါကျတော့ဘာမစိုးလုပ်ရဲတော့တာဒါကြောက်စရာကောင်းတယ်ဒါကြောင့်မလို့ ငါမလုံရတာမရှိဘူးဆိုတဲ့စကားလုံးတွေကဦးဇင်းတို့အင်မတန်ကြောက်စရာအခုဒီဓမ္မရုပ်စီလောင်းမရဘူးကြည်တူတူပြောမယ်ချုပ်လိုက်တဲ့အခါကျတော့အဲ့ဒီမှာနောက်ဆုံးတော့မုတ်ဆိုးနဲ့ပေါင်းပြီးတော့ဦးဇင်းတို့ဖျားလောင်းကြီးကိုဒါသူတော်ကောင်းကြီးကိုစွန့်သွားတာနော်သူတော်ကောင်းကြီးကိုစွန့်ပြီးတော့မလုပ်လဲဆိုတော့တခါလေအဲ့မုတ်ဆိုးနဲ့ပေါင်းပြီးတော့တောထဲကနေမုတ်ဆိုးကကနာသားတွေဟိုရှားဖွေးပြီးတော့ရပြီဆိုတော့ကဲရရွာပြန်မယ်ဆိုတော့အဲ့ဓမ္မလူစီလောင်းနေရာကအဲ့မုတ်ဆိုးနဲ့ပါသွားတော့ ဘာနဲ့ပါသွားမုတ်ဆိုးနဲ့ပါသွားပါတယ်ဗျာမုတ်နဲ့ဒါရွာချီကိုပြန်သွားတယ်ရွာချီကိုပြန်သွားပြီဆိုတော့ခုနမုတ်ဆိုးနဲ့ပေါင်းထားတဲ့အတွက်စိတ်ဓာတ်တွေကလည်းတိတ်ပြီးတော့ခက်ထန်နေတယ်ကြမ်းတမ်းနေတယ်ကြမ်းတမ်းနေတဲ့အဲ့ပုံကူတယောက်ရွာပြေရောက်သွားတဲ့အခါကျတော့ခုနကြမ်းတမ်းနေတာလူဆိုတာကဒီကိတ္တတာတရားတွေကလွှမ်းမိုးလာပြီလက်ထဲမှာလည်းပဲအာကိုလက်နဲ့ကရှိလာပြီဆိုရင် စိတ်ကခက်ထန်မှုတွေကပိုပြီးတော့ပြင်းထန်လာကြမ်းတမ်းလာ အဲ့ကကြတော့ဘာဖြစ်တော့ခုနပြောတယ်မလုံရတာမရှိတော့မလုံရတာမရှိတော့ဘာလို့လဲဆိုတော့နောက်ဆုံးမှာအမိကိုတတ်တယ်ဘာကိုတတ်တော့အမိကိုတက်လိုက်ပါတယ်ခင်ဗျာအဲ့ဒါဒကာကြီးရေဒကာမကြီးဒီအဲ့ဒါဒီအပေါင်းမိတ်ဆွေဆိုတာအင်မတန်အရေးကြီးတယ်မိတ်ဆွေကောင်းတယ်မိတ်ဆွေရုပ်တယ်မိတ်ဆွေရုပ်ကိုပေါင်းပုံမိလိုက်တာစိတ်ကညွတ်သွားတာဘာလို့ညွတ်သွားလဲဆိုတော့တဏှဝါရီဆိုတာကပပတမင်လည်းမတိမနှောပဲပပတမင်လည်းမတိမနှော မိမိဒီတတ္တဝါတွေရဲ့စိတ်ဒီမကောင်းမှုမှာမွေ့လျော်တာများတယ်ခုနသူမေတ္တာရှင်သိဆိုတဲ့အပေါင်းဖော်လည်းရှိတယ်ဒီဘက်ကမုတ်ဆိုးဆိုတဲ့သူမေတ္တာရှင်သိဆိုတဲ့မိတ်ဆွေကောင်းလည်းရှိတယ်မုတ်ဆိုးဆိုတဲ့မိတ်ဆွေယုတ်လည်းရှိဒါပေမဲ့စိတ်ကကြတော့ဘယ်မှာအညွန့်များမလို့မကောင်းရပါဘူး မကောင်းမှုမှာအညွတ်များမကောင်းမှုမှာအညွတ်များတဲ့အခါကျတော့တခါတည်းဟိုဘုရားလောင်းရှိကိုသွားရင်တော့ခုနတရားဘာဝနာလေးနာကြခွင့်ရရင်ရမယ်ဘုရားလောင်းတော်ကခုနတမဇန်တမဘတ်တွေဝင်စားနေတာကြည်ပြီးတော့အတုယူခြင်းနဲ့စိတ်ကပေါက်တာကနည်းနည်းဘုဘကမုံဆိုးကြီးရောက်သွားတော့တခါတည်းဟာတခါတည်းမြားချုံရေးမြားသားဟေးသားလာဟေးဟေးဟေးဟောဟေးအော်ဟေးနဲ့ဒီလိုနဲ့ဝုန်းတန်းတန်းနဲ့ဒါကကြတော့စိတ်ကပို့ပြီးတော့လွယ်လွယ်ကူကူနဲ့မရောက်လွယ်ဘူးလားရောက်လွယ်တယ်စိတ်ကညွတ်တယ် ညွတ်တဲ့အခါကျဘာဖြစ်တုံးဆိုတော့အဲ့မုံဆုံးနဲ့ပေါင်းပြီးစိတ်ဓာတ်တွေကခက်တံခက်တံပြီးနောက်ဆုံးစိုးစောကပြောသလိုပေါ့လူစိတ်ဆိုတာကမကောင်းမှုမှာအညွန်များတော့မုံဆုံးနောက်ပါနောက်ဆုံးပြီးရက်ရွာပြန်ပြန်ပြီးတဲ့အခါနောက်ဆုံးတော့ဒီအမိကိုတတ်တဲ့အထိအင်မတန်မိမိလူအပေါ်မှာကျေးဇူးရှိတဲ့မိခင်ကြီးကိုတတ်လိုက်တာဒါမာတုကတကအမိတတ်တဲ့ဒါကံကြီးပေါ့ပိဇာနတိယကံကြီးထိုက်သွားပြီထိုက်တဲ့အခါကျလည်းဒကာကြီးတွေဒကာမကြီးတွေစဉ်းစားကြည့်ကံတွေကဒီလိုကံတွေထိုက်တဲ့အခါမှာဦးဇင်းတို့ ဒီကျူးလွန်ခံရတဲ့ပုံကူပေါ့ကျူးလွန်ခံရတဲ့ပုံကူရဲ့တီလသမာဓိအပေါ်မှာမူတည်ပြီးတော့အပြစ်ကပူကြီးလေးတဲ့သဘောရှိတယ်။အဲ့တော့ခုဒီဓမ္မရုစီလောင်းလျာမျိုးကောင်းဒီဒါဘဒုမုဒ္ဒရာမြတ်စွာဦးဇင်းတို့သူမေတ္တာရှင်တွေဆိုဒီပင်ငါမြတ်စွာဘုရားဒီပင်ငါမြတ်စွာဘုရားထံမောက်ဒီပင်ငါမြတ်စွာဘုရားသာသနာတွင်လို့ဒါပြောလို့ရတယ်။အဲ့ဒီပင်ငါမြတ်စွာဘုရားသာသနာတွင်မှာလူဖြစ်ခွင့်ရတယ်ဆိုတဲ့ဒီဓမ္မရုစီ လောင်းလျာကေမိခင်ဒီလေးပဲဒါသူတော်ကောင်းကြီးပဲအ ਨੇ ဆုံးတော့ဦးဇင်းတို့ဒါရိယာသူတော်ကောင်းကြီးတွေဖြစ်ချင်းဖြစ်နေမှာပဲအဲ့သူတော်ကောင်းကြီးဒါအင်မတန်မှဟိုဘုရားတတော်တေချာဘုရားကိုပူမြင်ခွင့်ရတယ်ဆိုတဲ့ခင်မှာလူဖြစ်တဲ့အတွက်ကြောင့်ဒါတကယ်သီလသမာဓိတွေလည်းထိုးခင်မှာဒါအင်မတန်ပြည့်စုံနေတဲ့သူတော်ကောင်းအဲ့လိုသီလသမာဓိတွေပြည့်စုံနေတဲ့တနည်းအားဖြင့်တစ်ဖက်ကလည်းကြွေရိယာသူတော်ကောင်းလည်းဖြစ်ကောင်းဖြစ်နေအဲ့ပုဂ္ဂိုလ်ကသူကသွားပြီးတော့ဒါတက်ပြတ်တယ်ဆိုတဲ့အမိကိုတတ်တယ်ဆိုတဲ့ဒီပင်သနာရိယာကံကြီးသွားပြီးတော့လုံဆုံးကြီး အဲ့ကံကြီးကလွန်ကျူးမိလိုက်တော့ဘာဖြစ်တော့ဒီနေရာမှာပုံကုန်ညာဦးဇင်းတို့ကဇန်တီတမာတိကိုရှိစီတယ်လားဇန်တရားတွေဒီတမထာတရားတွေကြောင့်တန်ត្រာရှိသလားဆိုတာဒါလေးကိုပြောချင်တာအဲ့တော့တစ်ဖက်ကဦးဇင်းတို့ဘုရားလောင်းတစ်ဖက်ကဦးဇင်းတို့ဘုရားလောင်းဒီဇန်သမာဘတ်တွေကိုဒါဒါနိုင်နေနေနဲ့လေ့ကျင့်နေတဲ့သူတော်ကောင်းကြီးတယောက်ဖြစ်အော်တစ်ဖက်ကကိုဒီဓမ္မရုစီလောင်းနေရာကိုကြည့်မယ်ဆိုရင်ခုနဒါဘာဇန်မှမရတော့မရတဲ့အပြင်ခုနအမိကိုတတ်တယ်ဆိုတော့ဒါကြီးလေးတဲ့အဖြစ်ကြီးရဲ့လွန်ကျူးလွန်ကျူးပြီတခါလေအဲ့ဘောကနေခုန စွတိပြတ်ကြီးတေလွန်လိုက်တဲ့အခါကျတော့ဒါငရဲကြအငရဲကြပြီးငရဲကကြတော့ငရဲကြီးကလွတ်တော့ငရဲလေးပေါ့ဒါရှိကဆရာတော်တွေပြောနေတယ်ပြောကြစကားတခါကြီးတွေကမိုက်ကြီးနဲ့နာနားရင်တဲ့စကားနဲ့ပြောမယ်ဆိုငရဲကြီးကလွတ်တော့ငရဲလေးငရဲလေးကလွတ်တော့အပြိတ်တာဒလူနဲ့တန်တရာမှာပေါ့လေတရိษံတရိษံကနေတခါလေတရိษံဘောကဟိုဒုစရိုက်တွေပြုပြန်တခါငရဲကြပြန်ဒလူနဲ့ပဲဒါတန်တရာကနေလိုက်တာဘလောက်ကြာသွားတော့လို့မေးတော့ လေးတင်ချင်းချင်းကဘာတသိန်းကြာသွားတယ်ဘယ်လောက်ကြာသွားတော့လေးတင်ချင်းနဲ့ကဘာတသိန်းပါဗျာဒါတခါကြီးတွေဒကမကြီးတွေစဉ်းစားကြည့်နော်ဒါတန်တရာဆိုတာကကိုရှိချင်းတော့ရှိတာပဲကိုမရှိချင်းတော့မရှိပါဘူးဒါလေးကိုပြောချင်ကောင်းပြီအဲ့တော့ဦးဇင်းတို့ဘုရားလောင်းကလည်း ဒီလေးသိချင်းနဲ့ကဘာတသိန်းတန်တရာခီးတစ်ချောင်းလုံးမှာတန်တရာတစ်ချောင်းလုံးမှာတခါတည်းပါရမီတွေကိုဖြည့်ကျင်လိုက်တာဒီလေးသိချင်းနဲ့ကဘာတသိန်းပြီးတော့နောက်ဆုံးဘုရားဦးဇင်းတို့သိတ္တထမင်းသားဘုရားကနေတောထွက်တောထွက်ပြီးတော့တခါဒေါက်တာအစရိအချင်းနောက်ဆုံးမှာတော့ဒါမြစ္စည်းမပရိပဒါလန်ကိုရွေးချယ်နိုင်ခဲ့လို့ဘောဓိပင်နဲ့ရွှေပလင်အောက်မှာဘောဓိရွှေပလင်နဲ့ဘောဓိပင်အောက်မှာဒါကလည်းတမန်တမုဒ္ဒဖရာလောကမှာထင်ရှားဖြစ်ပြီးဆိုကြဆိုဂေါတမအမည်နဲ့အဲ့တော့တမန်တမုဒ္ဒဖရာဖြစ်တဲ့အချိန်မှာသမုဒ္ဒရာတွေကိုထိုး ဘုရားကိုစီကပ်ကိုယ်ွယ်ကြည်ညိုကြတဲ့သူတော်ကောင်းတွေကဘာလို့တုံဆိုတော့ဟိုသမုဒ္ဒရာတဲကိုဒါကုံရောင်းကုံဝင်တဲ့ခီးထွက်ကြတယ်ဆိုအဲ့အချိန်မှာခုနဟိုးလွန်ခဲ့တဲ့လေးတင်ချင်းတဲ့ကဘာသိန်းကတခါတည်းဒုစရိုက်မှုတွေကိုပြုတ်ပြီးတော့အပယ်လေးပုံကိုကြာရောက်နေတဲ့အဲ့ဒီဓမ္မဒုစီလောင်းလျာကအဲ့မှာအင်မတန်ကြီးတဲ့ယူဇနာလောက်ရှိတဲ့ငါးကြီးတကောင်ဖြစ်ငါးကြီးတကောင်ဖြစ်တခါတည်းအဲ့ သမုဒ္ဒရာထဲမှာဒီလှေသင်းမောလည်းမြင်ပေါ့နောက်ကနေပြီးအစာမှတ်လူထိုးပြီးတော့ထက်ကောင်လိုက်တယ်လိုက်တဲ့အခါကျတော့မှသင်းမောသားတွေကလည်းဒီငါးကြီးလိုက်လာတာလည်းမြင်တော့ဒီခါလေးကြောက်လန့်ပြီးတော့အဲ့ကြတော့မှဂေါရမမြတ်စွာဘုရားကဲတော်မူပါဂေါရမမြတ်စွာဘုရားကဲတော်မူပါဆိုပြီးဒါဩဩတဲ့အခါကျမှအဲ့ငါးကြီးကဘာဖြစ်တော့ဆိုတော့အဲ့ဂေါရမဆိုတဲ့အတန်ကိုကြားလိုက်အဲ့တော့တိုင်းလည်းဖက်ကလေးဆိုပြီးတော့ဒါဒါလေးတွေကလည်းဦးဇင်းတို့အတူယူကြပဲဒီခါလေးမှာဦးဇင်းတို့စိတ်ကတိတ်ပြီးတော့ဟို ညှုပ်ပြီးတော့ရောက်သွားတဲ့အာယုံတစ်ခုရှိအဲ့အာယုံကများသောအားဖြင့်ဆွဲသွားတာအဲ့ဒါငါဒီဘဝတစ်ခုတည်းတည်းမဟုတ်ဘူးတန်တနာတစ်လျှောက်လုံးတည်ချီပြီးတော့ဆွဲသွားအဲ့တော့အခုဒီဓမ္မလူစီလောင်းလျာဒီသူတော်ကောင်းဒီဒါအတိတ်ကဒီဂေါရမဒီသူမေတ္တာရှင်တိဒီဂေါရမအမိနဲ့လောကမှာဖရာသမ္မာသမ္ဗုဒ္ဓဖရာထင်ရှားဖြစ်မယ်ဆိုရယ်ဒါကိုတော့ तू ကစိတ်ကောင်းလေးဝင်တဲ့အချိန်မှာ तू ကဆွဆွမြင်းမြင်းနဲ့တခါလဲရင်ထဲအထိရောက်သွားတာ ညောင်းသွားတဲ့အတွက်ကြောင့်ဒါပေမဲ့တစ်ချိန်မှာခုနလိုပုထုဇဉ်ဘဝဖြစ်တဲ့အတွက်ကြောင့်ဒုစရိုက်မှုတွေတဲ့တစ်ချိန်မှာပြုတ်ခဲ့တာဒါတရှိခဲ့တဲ့ဒါသူဒုက္ခတိဘုံဘဝရောက်ရတာဒါပေမဲ့ဒီငါးဘဝရောက်နေတဲ့အချိန်မှာဒီဂေါရမဆိုတဲ့အတန်လဲကြားလိုက်ရဟောငါရဲ့မိတ်ဆွေကြီးငါရဲ့မိတ်ဆွေကြီးတော်မှာတခါလေလောကမှာတမ္မာသမ္ဗုဒ္ဓဘုရားထင်ရှားဖြစ်နေပါဘကောလားဆိုပြီးအဲ့ဒီပါကြမှာနောင်တရနောင်တရပြီတခါလေအဲ့မှာလေအစာကိုဆက်ပြီးတော့ဒီတင်မောနောက်ကိုလည်းမလိုက်တော့မလိုက်တော့ဘဲနဲ့နောက်ဆုံးတော့အဲ့ဘဝမှာ တူတူပြောကန်ကုန်ပြီးတော့ဦးဇင်းတို့ရာဇယုံမှာထင်ပါတယ်လာပြီးတော့ဒါလူဖြစ်တယ်ပေါ့ရာဇယုံမှာလာလူဖြစ်ပြီးခုနှစ်သားမှာပဲဒါဒီဦးဇင်းတို့ဖျားနဲ့စုံတဲ့အခါကျအဲ့မှာဘုရားရှင်ကပြောတဲ့စကားလေးတစ်ခုရှိတယ်ဓမ္မရုစီမတွေ့တာကြာပြီပေါ့ဗါတဲ့တော့ဓမ္မရုစီမတွေ့တာကြာပြီပေါ့တဲ့ဘယ်လောက်လောက်ကြာသွားလဲလေးတင်ခြင်းနဲ့ကဘာတသိန်းပါလေးတင်ခြင်းနဲ့ကဘာတသိန်းကြာသွားအဲ့တော့ဒီနေရာမှာပြောချင်တာဦးဇင်းတို့က ဇံရဇံတွေကိုအားထုတ်လို့သာသနာရှိတယ်လို့ပြောရင်ဇံအားမထုတ်တဲ့ပုံကိုယ်တွေရောသာသနာမရှိဘူးလားဦးဇင်းတို့ဘုရားလောင်းဒီလက်တင်ချင်းကမ္ဘာဒါဘုရားပြစ်ဖို့ဒါပါရမီဖြည့်ခြင်းတို့အကြွေအဲ့လိုမှမဟုတ်ရင်သူကထိုဘဝမှာတဲ့ကဒါကြွတန်းမဝင်နိုင်ဘူးလားဒါသူမေတ္တာရှင်သေးဘဝမှာတဲ့ကကြွတန်းဝင်နိုင်တယ်ကဲဒါအဲ့တော့ဒါပေမဲ့ပါရမီတွေကိုဖြည့်ခြင်းလိုက်တာဇံသမာပတ်တွေလည်းရတဲ့ဘဝတွေဒါများစွာဖြည့်ခဲ့တယ်ဒီလိုနဲ့သာသနာကိုကျင်နေခဲ့တာလက်တင်ချင်းကမ္ဘာတသိကြတယ်တစ်ဖက်ကဗာဇံမှမရဘဲနဲ့နေတဲ့ပုံကိုယ်ကအဲ့တန်တာကြီးက တိုးသွားသလားမတိုးပါဘူးဗျာမပါဘူးဒါလေးတွေကိုတို့တကကြီးတကမကြီးတွေကသဘောကျနှိမ့်ချိုက်စီနေအကြောင်းကတော့ဒီဇန်သမာဘတ်တွေကိုတိတ်ပြီးတော့ဟိုပြစ်ပယ်သွားမှာစိုးလို့ပါဒါနေဦးစင်းတို့ဒါဟိုနိဗ္ဗာန်ကိုလွန်လာတဲ့သူတော်ကောင်းတွေရဲ့အတွက်ဒါဝိသုဒ္ဓိခုနှစ်ပါးရကြည့်မယ်ဆိုရင်ဒါစိတ်ကြောင့်ဝိသုဒ္ဓိဖြစ်ရအတွက်အားကိုအားထုတ်ရမှာအာမဂ္ဂင်ရှင်ပါကျင့်တဲ့တရားအနေနဲ့ကြည့်မယ်ဧကာယနောအယံဘိကဝေမကောတတ္တနံဝိသုဒ္ဓိယနောက်ဟောဘက်မှာ ဟိုမဂ်ခင်၈ပါးနဲ့ဦးဇင်းတို့ပြန်ပြီးတော့ကြည့်ကြမယ်ဆိုရင်ဒါဒီမဂ်ခင်၈ပါးထဲမှာတမာတမာရီဆိုတဲ့ထဲမှာဒီဇန်တမာပတ်ဒီပါပြီးသားပဲဒါကြောင့်မို့လို့ဦးဇင်းတို့ဒီတမာရီတရားတွေကို သိပြီးပြစ်ပြစ်ခါခါကြီးနဲ့ဒါမထားခဲ့ဘူးပေါ့ဦးဇင်းတို့ကပြောအကောင်းပြီအဲ့တော့ဒီဝိတ္တုလေးတော့နည်းလေးစွန့်အောင်ပြောပြီးတရားပြန်စကြရအောင်အဲ့တော့အဲ့မှာဓမ္မလူစီသူတော်ကောင်းဒီအမှတန်ဝေကညာရပြီးခုနှစ်သားရွယ်ဦးဇင်းတို့ဘုရားရှင်နဲ့စုံတဲ့ကဘုရားရှင်ကဒါဓမ္မလူစီမတွေ့တာကြာပြီ နေ့တင်ချင်းကဘာတသိဟုတ်ပလားတို့တကကြီးတွေက see you next time တော့မဟုတ်ဘူးပေါ့အဲ့လိုနဲ့နေ့တင်ချင်းနဲ့ကဘာတသိကြားလိုက်တာသူမြရှင်နဲ့တွေ့တဲ့အခါကျတော့ဒါပေမဲ့အတိတ်ကစီးပူးခဲ့တဲ့ဒါကံနေဒါတွေကတော့ကျေးဇူးပြုသေးတာသူကပြောတယ်သူမေတ္တာရှင်တိဘူးလောင်းလျာနောက်ကိုချင်းကပ်ပြီးတော့ဒါသူတော်ကောင်းတရားတွေကိုထိုးခိုက်မှလေ့လာခဲ့တယ်ဒီကံအရှင်ဝါတွေလည်းရှိတော့ဒီဘဝမှာ ဘုရားရှင်နဲ့တွေ့ပြီးထိုခုနှစ်သားအရွယ်မှာပဲနောက်ဆုံးတော့တူတူပြောပေါ့ဒါယဟန်ပြုပြီးမကြခင်မှာပဲဒါကိရိတာအာတော်ကုန်ခန်းနဲ့ယန္တာဖြစ်ပြီးတော့ဒါခန္ဓာဇတ်သင်းကအငြင်းကြီးငြင်းတဲ့ဘဝကိုဒါရောက်ခဲ့တယ်ပေါ့ကဲဒါပြောချင်တာကအဲ့တော့သန္တနာဒီဇန်သမာဘတ်လုပ်နေလို့ပူချီသလားဇန်သမာဘတ်မလုပ်တဲ့ပုဂ္ဂိုလ်ကောမရှိဘူးလားဆိုတော့ရှင်းနိုင်တယ်ဆိုတာဒါလေးကိုပြောချင်တာကောင်းပြီဒါကြောင့်မလို့ဦးဇင်းတို့ဒီဇန်သမာဘတ်ဒီဒီဦးဇင်းတို့တွေဒါလုတ်တင်လုတ်တိုက်တယ်တို့တကကြီးတွေတကမာကြီးတွေအတွက်ရအောင်တော့လေ ဟိုစွမ်းနိုင်ရင်ပေါ့ရအောင်လဲအားထုတ်သင့်တယ်နောက်ဆုံးဒီဘဝမှာမရရင်တော့မှတဏ္ဍာကရှိသေးတော့နောက်ကဘဝတစ်ခုခုမှာဒီဇန်နမာဘတ်တွေကိုခြေခံပြီးတော့သူတို့ကောင်းတရားတွေကိုကျင့်ကြံကြိုးပေါ်အထုတ်ရင်ဝိပဿနာတွေကိုကုပြီးတော့တဏ္ဍာဥဒုက္ခကလွတ်မြောက်တဲ့အထိကြွားကြွားလန်းနိုင်မယ်ဆိုရင်ဒါပိုကောင်းတာပေါ့ကဲကောင်းပြီအဲ့တော့ဒါကတဏ္ဍာရှိတယ်ဆိုတာမိမိတို့ကစိတ်နေစိတ်ထားမိမိတို့ကဟိုဆူတောင်းမှုတွေနဲ့စန္ဒတတ်တွေနဲ့အများကြီးဆိုင်ပါတယ်လို့တော်တော်ပြောချင်တာ အဲ့တော့ဒီညမှာပြန်ပြီးစတော့အဲ့တော့ဖြူအောင်ကတိုင်းပေါ့ဖြူအောင်ကတိုင်းနေတာဦးဇင်းတို့ဟို32ကုဋ္ဌတာအာနာပါနာကနေသွားပြီး32ကုဋ္ဌတာရှု32ကုဋ္ဌတာရှုပြီးတဲ့အခါဒီကတိုင်းတိုင်းကိုကူးမယ်ဆိုရင်တော့ဒါအဖြူအောင်ကတိုင်းစာအားထုတ်လို့ရပြီပေါ့ထို့သူတော်ကောင်းအကယ်၍အဲ့လိုမှမဟုတ်ဘူးဒီ32ကုဋ္ဌတာလိုင်းကသွားတာမဟုတ်ဘူးမိမိကကူးမှစပြီးတော့အစိမ့်တက်တက်ပေါ့ဒီအဖြူအောင်ကတိုင်းကိုအားထုတ်ခြင်းနဲ့ဘလို့အားထုတ်ရမလဲဗျာ အဆူခဲ့ရင်တော့အဲ့မှာအဖြူရောင်ကတိုင်းကိုအားထုတ်ခြင်းနဲ့သူတော်ကောင်းတက်အောင်နေနေဒါအားထုတ်လို့ရပါတယ်အဲ့တော့အားထုတ်ရင်တော့ဦးဇင်းကဘာလို့ဆိုတော့အဖြူရောင်ဒါအဝန်းဝိုင်းလေးပေါ့ကတိုင်းဝင်းလေးဥစွာပထမစီမံရတယ်ပေါ့အဲ့ဒါကတော့ဒါလွယ်ကူပါတယ်ဦးဇင်းတို့ဆိုကြပါစို့ဘလာစာရွက်အဖြူရောင်ဘလာစာရွက်ကလေးကိုဒါအဝိုင်းလေးလုပ်ပြီးတော့ဒါတစ်ခုခုပေါ့ဥမာနောက်က black box ကလေးလိုနေရာမျိုးမှာကတ်ထားလိုက်လို့ရှိတယ်ဒါရတာပဲစသည်အပြင်ပေါ့သို့မဟုတ်လဲဒါစာရွက်ကလေးကိုကတ်ထုပြလေးနဲ့ညှက်ပြီးတော့ကြိုးကွင်းလေးဆွဲပြီးတော့နားမှာချိတ်ထားလိုက်လို့ရှိတယ်ဒါအဖြူရောင် အဝင်အဝိုင်းလေးရတာပေါ့ရပြီဆိုလို့ရင်ထိုးအပြူရောင်အွန်အဝိုင်းလေးကိုဒါကလည်းမျက်စီထဲမှာဆွဲအောင်ကြည့်ရတယ်ဒါကခုနဟိုဘက်ကဟိုကတိုင်းတွေကဟို32ကုတ်တက်တာနေကူးတဲ့သူတော်ကောင်းတော်တော်ကဦးဇင်းတို့ပြီးခဲ့တဲ့ဘက်ကလည်းပြောပြီးပြီစတော့ကလည်းနည်းနည်းပြောဆိုဒီဦးကောင်းကောင်ကိုအာယုံယူအောင်ယူပြီးတော့ဒါဒီညံနဲ့ပဲပေါ့အကျူအောင်ကျူအောင်ပွားရင်းနဲ့ဒါကတိုင်းဝင်ရမယ်သူကတိုင်းဝင်ကိုဒါဆက်လက်ပြီးတော့ဖြန့်ကျက်ပြီးတော့ဒါစူးစူးဆိုက်ဆိုက်နဲ့ရှူရင်ဒါဇန်ဆိုင်သွား အခုဒီမှာကျတော့စပြီးတော့ဖြူရောင်ကတိုင်းကိုရှုတဲ့သူတော်ကောင်းတယောက်အနေနဲ့ခုနလိုပေါ့အဖြူရောင်ဒါဟိုအဝိုင်းအွန်ဝိုင်းလေးတခုမိမိကအရင်စီမံရတယ်စီမံပြရကအဲ့ဒါကိုမျက်လုံးနဲ့ဆွဲအောင်ကြည့်ရတယ်မျက်လုံးနဲ့ဆွဲအောင်ကြည့်ဒီခါလေးကြည့်တယ်ပြီးတော့အဲ့မှာအဖြူရောင်ဖြူရောင်ဖြူရောင်နဲ့ဒီလိုလေးဒါပွားများရအဲ့လိုပွားများလိုက်တော့တော်တော်လေးဒါမျက်လုံးထဲမှာဆွဲပြီးလို့စိတ်ထဲမှာဒီမျက်လုံးလေးကိုမှိတ်ကြည့်တာမျက်လုံးကိုမှိတ်ပြီးပြန်ပြီးတော့အာယုံယူအာယုံယူကြည့်လို့ရှိရင်စောစောက ဇက်ကလေးကြည့်ခဲ့မိမိကြည့်ထားတာဖြစ်တဲ့အတွက်ကြောင့်အဲကြည့်ထားတဲ့အာယုံတွေကပြန်ပြီးတော့ဒါဉာဏ်ထဲမှာထင်ပါတယ်ထင်တတ်တဲ့သဘောရှိအဲထင်လာပြီဆိုရင်ဒါကြူအောင်ကြူအောင်နဲ့ပွားလို့တော်တော်လေးကြာကြာလေးမြဲသွားပြီဆိုရင်တော့ဒါအားထုတ်လို့ရပြီအကယ်၍မမြဲသေးဘူးဆိုတခါပြန်ပြီးတော့ကြည်မျက်စိနဲ့အားရအောင်ဆွဲအောင်ကြည်ကြည်ပြီးတော့ကြူအောင်ကြူအောင်ပွားပြီးမျက်လုံးလေးမိတ်ကြည့်မိတ်ကြည့်လို့ဒီအပြူရောင်ဝန်းဝန်းလေးကိုမိမိညံထဲမှာရလာပြီဆိုရင်တော့ဒါမိမိတရားပြန်ထိုင်လို့ရပြီတရားထိုင်ပြီးတော့ခုနလိုပေါ့ဟို အဆောင်ရှောက်ကမ္မထာအနေနဲ့ဒါဗုဒ္ဓနုဒတိလို့မေတ္တာကမ္မထာလို့ဒါခိတ္တခဏပွားများအထုတ်လို့ရတယ်ပြီးတဲ့အခါကျခုနမိမိခုနကြည့်ခဲ့တဲ့အာဟိုဒီအဖြူရောင်ဝိုင်းလေးကိုပြန်ပြီးအာရုံယူယူပြီးတော့အဖြူဖြူဖြူနဲ့ဒီလိုပဲပွားများပါဠိလိုပွားများခြင်းတော့အော်ဒါတာအော်ဒါတာအော်ဒါတာပေါ့လေဒီလိုပွားများရင်ခုနပြောဆိုဒီကတိုင်းဝင်းလေးကစစချင်းမှာတော့မိမိမျက်စိနဲ့မြင်ခဲ့တဲ့အတိုင်းလေးပေါ့ဥပမာစက်ကူဆိုလဲစက်ကူဖြူဝင်းလေးအနေနဲ့တော့တွေ့ပါတွေ့နေရတယ်တပြေးပြေးနဲ့ပွားများပါများလို့ဘာဝနာအရှင်အဝါကအားကောင်းလာပြီ ဘာဝနာရှင်ဟိုအာကောင်းလာပြီဆိုပြီးတော့တပြေးပြေးနဲ့အဲ့ခုနစက်ကူဇာတိအပြင်မမိလောက်ထားတဲ့အဖြူဝိုင်းပဂတိမျက်စိနဲ့မြင်တာလေးကပျောက်ပြီးတခါတည်းဟိုချူးဆွတ်လာတာပေါ့ဆွတ်ဆွတ်ချူးလာအဲဆွတ်ဆွတ် ပြူလာပြီးအဲ့ကနေပြီးတော့တခါတည်းဘာဖြစ်လာတော့တပြေးပြေးနဲ့ဟိုကြည်လင်တောက်ပါလာမယ်ပေါ့ကြည်လင်တောက်ပါပြီးဖွေးပြီးတော့ဖွေးပြီးတော့တောက်တဲ့နေရာမှာဒီနေရာမှာဦးဇင်းတို့နည်းနည်းလေးဟိုတလောကလည်းမေကွန်းလေးတစ်ခုရှိတယ်နောက်ယောဂယောဂီတွေလည်းမေ့တိရှိတာလေးတစ်ခုရှိတယ်ပေါ့ အဲ့တော့ဒီအာနာပါနကိုအားထုတ်ရင်လည်းဟိုကြည်လင်တောက်ပတဲ့နမိတ်ရတယ်ဒီအဖြူရောင်ကတိုင်းကိုအားထုတ်ရင်လည်းပဲစွတ်စွတ်ဖြူပြီးကြည်လင်တောက်ပတယ်ပြောတယ်ဆိုတော့အဲ့ဒီနမိတ်နှစ်ခုကပေါ့ရောချက်မှုမရှိဘူးလားဆိုတော့ဒီနေရာမှာတော့ဦးဇင်းတို့ကွဲပြားပါတယ်ကွဲပြားလဲဆိုတော့အာနာပါနကိုအားထုတ်လို့အာနာပါနကရတဲ့နမိတ်ကခုနဒီဝင်လေထွက်လေနေရာမှာပဲသူကဓာတ်လျှောက်တာဟိုကြည်လင်တောက်ပတဲ့နမိတ်ကလေးရတာပေါ့ခုနအဖြူအောင်ကတိုင်းကိုအားထုတ်တဲ့အခါကျစကြောက်ဆိုမိမိရှိ တက်တက်မှာဆိုကြပါစို့ကမ္မထမ်းမကမ်းမှာမိမိကအောင်ယူချူလိုက်လို့ဒီမှာအဖြူရောင်အုံဝိုင်းရပြီပေါ့အဲ့ဒီအဖြူရောင်အုံဝိုင်းကစစချင်းမှာတော့ဦးဇင်းတို့ဟိုအဖြူပေါ့ဆွတ်ဆွတ်ဖြူလာမယ်ဒါတဖြည်းဖြည်းနဲ့ဘာဝနာအရှင်အားကောင်းလာတဲ့ကောင်ဆွတ်ဆွတ်ဖြူလာဆွတ်ဆွတ်ဖြူလာပြီနောက်ဆုံးပြိပံကနိမိတ်အရှင်ရောက်လာတဲ့အခါကြည်လင်တောက်ပါတယ်ဆိုတော့ဘာလဲဆိုတော့ဦးဇင်းတို့ဟိုရှေ့ကတော့ပေါ့ဟိုဦးဇင်းတို့ဟိုဆရာတော်တွေကတော့နားလည်လွယ်အောင်ဥမာပေးတာကတော့ဘာပေးတုံဆိုတော့ဒီအဖြူလေးတစ်ခု ဖြူလေးတစ်ခုပေါ်ကိုစီတုပ်လိုက်မျက်နှာပြင်မျက်နှာပြင်ကိုစီတုပ်လိုက်လို့ရှိဖြူတော့ဖြူတယ်ဒါပေမဲ့အဲ့ဒီဖြူပေါ်မှာစီကပြောင်းသွားတဲ့အခါကျတော့ဘာဖြစ်သွားတော့ဖြူပြီးတော့ပြောင်းတက်လာတာပေါ့ဒါကိုကြည်လင်တောက်ပါတယ်လို့ခေါ်တာအခုတော့ဦးစင်းကဒီမှာဥပမာပြကြလေးကောင်းကောင်းလေးတစ်ခုရှိအဲ့ဒါကတော့ဘာလဲဆိုတော့ဒီမှာတကကြီးဒီမှာကြီးကြည့်ဒီမှာမောက်ကလေးမရှိဘူးလားဒါဦးစင်းဦးစင်းကင်ထားတာလीတင်ပါဟုတ်လားဒီမောက်ဒီ တိတ်ပြီးတော့ဖြူတယ်အပေါ်မှာနောက်ပြီးတော့သူကဘာလဲတော့မသိဘူးသူတို့ဒီ Apple ကဟို plastic ကိုတင်ထားလို့လားဘာလားမသိဘူးသူကကြီးလိုက်လို့ရှိရင်ဖြူတယ်ဒါပေမဲ့ဖြူယုံနေမဟုတ်သူကဟိုတောင့်နေတာပေါ့နော်ဟိုဟိုဘယ်လိုပြောမလဲဟိုပြောင်းနေတာပေါ့ပြောင်းနေတာပေါ့နော်အဲ့ဒီသဘောပဲဒီခုနဒီဒီခုဒီမျက်နှာပြင်လေးပေါ့စသချင်းပေါ့ရိုးရိုးစာရုပ်ကလေးလိုအဖြူလေးနေမှာဒါပေမဲ့တေချာဆက်ကြည့်လိုက်လို့ရှိရင်တကယ်အားဟိုကြည့်တဲ့အခါကျတော့ဒီဟိုဒီဒီမောက်ကလေးပေါ့ဒီမောက်ကလေးကဒီမှာတခါတည်း သူ့မှာတောက်ဟိုပြောင်းပြီးတော့တောက်နေတာအဲ့သဘောပဲခုနဦးဇင်းတို့ဒီကတိုင်းဝင်းလေးကစစချင်းတော့ရိုးရိုးအဖြူပေါ့ဥမာစာရွက်ဖြူသူလိုဖြူနေမှာပေါ့အဲ့စာရွက်ဖြူသူလိုဖြူနေတဲ့အဖြူကနေပြီးတော့ဒါမှမဟုတ်လဲ white boat လို့လို့ပေါ့အဖြူပေါ့အဲ့ဖြူကနေပြီးတော့ဒီခါလဲပွားများလိုက်လို့အဖြူအဖြူဖြူဖြူနဲ့ယောဂီကဘာဝနာစိတ်ကိုဒီခါလဲဟိုအားကောင်းလာလို့ပေါ့ဘာဝနာအရှင်ဟုံကအားကောင်းလာအဲ့အဖြူကခုဒီစတော့ကဒီလိုပြောသလိုပေါ့ပြောင်းတက်လာတာ အဲအဲ့ဒါဆိုရင်ဒါကိုကြည်လင်တောက်ပါပြီးစွတ်စွတ်ဖြူလာတယ်လို့ဒီလိုပြောခြင်းမျှဖြစ်တယ်ပေါ့အဲ့တော့အဲ့ဒါဒီအာနာပါနပြိပကနိမိတ်နဲ့ကတော့ဒါကွဲပါတယ်တကယ်အထုတ်လာတဲ့သူတော်ကောင်းဖြစ်ရင်တော့ဒါကဒီမိကုန်းကဟိုမရှိတော့ပါဘူးအဲတိုးတော့ခုလိုပေါ့အာမထုတ်ခင်မိမိတို့ကနာကြားနေရတဲ့အချိန်မှာတော့ဒီကလေးဦးဇင်းတို့စကလုံးအရာကလည်းဒီအဟိုချူအောင်ကတိုင်းလေးဒီဒီခါလေးပွားများအများကြီးဆွဆွကျူးလာတယ်အဲ့ရနေဒီခါလေးကြည်တင်တောက်ပလာတယ်လို့ဒီလိုစကလုံးကိုသုံးလိုက်ရတာဖြစ်တော့ အဲ့ဒီမှာဒီအာနာပါနပရိပါကနိမိတ်နဲ့များရောချက်နေမလားတူနေသလားဒီလိုလေးတော့တန်တရားဝင်တတ်တယ်တကယ်လုပ်ငန်းခွင်နဲ့ရောက်သွားရင်တော့ဒါကမေကုံမဟုတ်တော့ဘူးမေကုံမဟုတ်တော့ဘူးပေါ့နော်ကထားအဲ့တော့အဲ့လိုမျိုးစွတ်စွတ်ပြူလာပြီဆိုတဲ့အခါကျမှဒီကတိုင်းဝင်လေးကိုဦးဇင်းတို့ဟိုခုနဒီတနေရာထဲမှာစိုက်ရှုလို့မရရလို့ရှိရင်ကတိုင်းဝင်ကဟိုပျောက်သွားတတ်တယ်ပျောက်သွားရင်တမာတိကိုအချိန်ကြာကြီးပေါ့မိမိကဥမာတနာရီဒိဋ္ဌံခြင်းနဲ့နနာရီဒိဋ္ဌံခြင်းနဲ့ဆိုပြီးဒိဋ္ဌံတဲ့အခါမှာအဲ့လိုဒိဋ္ဌံဖို့ခက်ခဲတတ်တယ် တို့အတွက်ကြောင့်ဘာလို့ရတော့ကတိုင်းဝင်းကိုဆိုစောစောအရင်တို့ပြောခဲ့ဒီပြည်ကြီးကြီးဖြန့်ရက်စင်မျက်နှာရပြီဆိုတဲ့အခါကျမှရက်စင်မျက်နှာဘဲကြည့်ကြည့်ဘဲကြည့်ကြည့်ဆိုတာမျိုးလုံးဖွင့်ကြည့်ရတာတော့မဟုတ်ဘူးပေါ့ဒါပြီးခဲ့တဲ့ဘက်ကပြောသလိုလှန်အာရုံယူတဲ့မျိုးလုံးမိပြီးကတိုင်းဝင်းကိုဖြန့်ထားလို့ရက်စင်မျက်နှာပြန့်သွားပြီဘဲကြည့်ကြည့်ရက်စင်မျက်နှာလှန်အာရုံယူလိုက်ယူလိုက်တဲ့နေရာတိုင်းမှာအဖြူပဲဖြစ်အဲဖြစ်နေပြီဆိုရင်တော့ဒါကတိုင်းဝင်းဒီရက်စင်မျက်နှာပြန့်သွားပြီလို့ပြောလို့ရတယ်အဲ့ဒီခါကျမှခုနပြောတယ်မိမိရဲ့ရှစ်တက်တဲ့ပေါ့တင့်တော်တဲ့နေရာပေါ့နော် အဲအကွာဝေးရတဲ့တင့်တော်တဲ့နေရာဖြစ်ရမယ်ကတိုင်းဝင်းကလည်းမိမိစိတ်ထဲမှာပေါ့တယောက်နဲ့တယောက်မတူကြီးကြီးအောင်ယူခြင်းယူမယ်ခက်တိတိယူယူမယ်ဒါကဘာလဲဆိုတော့ခုနအဖြူရောင်အရက်ဆယ်မျက်နှာကိုပြန့်နေတဲ့အပေါ်မှာမိမိကရှေ့တက်တဲ့တနေရာကိုရွေးရအဲ့တော့အဖြူပေါ်မှာအဖြူလို့ဒီလိုပြောလို့ရတယ်သို့တော့ဒီအဖြူကိုပဲအောင်စိုက်လိုက်တာကတိုင်းဝင်းကြီးကအရက်ဆယ်မျက်နှာပြန့်နေပြီအဲ့ပြန့်နေတဲ့ကတိုင်းဝင်းကိုမှမိမိရှေ့တက်တဲ့တင့်တော်တဲ့နေရာကအဖြူကိုစိုက်ပြီးအောင်ပြုလိုက်တာပဲ အဲ့ဒါနဲ့အဝန်းဝိုင်းကမိမိကြိုက်တယ်လို့ပေါ့မိမိကဥမာတပေဝင်းကြိုက်တယ်ရှင်းလက်မဝင်းကြိုက်တယ်အချင်းအနေနဲ့ပေါ့အဲ့ဒါမျိုးအဝင်းတနေရာကိုကိုကအောင်ယူလိုက်ရတယ်အကွာဝေးရလည်းမိမိနဲ့ခုနကလိုနှစ်ပေသုံးပေစသည်အပြင်ပေါ့မိမိနဲ့တင့်တော်တဲ့နေရာမှာအောင်ယူပြီးအဲ့ဒါအပြူအပြူအပြူနဲ့စူးစက်တိုင်းနဲ့ယူလိုက်လို့ရှိရင်ဒါစက်ကြိုက်စူးစူးအထူးမြင့်မြန်ယူအပ်တဲ့မှတ်ရန်ဇံခေါ်တဒတ်ဆိုတဲ့အတိုင်းအဲ့မှာဇံဆိုင်တာအဲ့မှာဇန်ဆိုင်ပြီသူတော်ကောင်းတယောက်ကဇန်ဆိုင်ပြီဆိုရင်တော့ဒါဟိုးအာနာပါနာတော်ကသင်ခဲ့တဲ့အတိုင်းပေါ့ဒါ ဟိုဘွင်မနောကြီးကိုကြည့်ကြည့်ပြီးတဲ့အခါဇိုင်းကားလေးကိုဆင်ခြင်းဟောဇိုင်းကားလေးကိုဆင်ခြင်းလို့ရပြီဆိုရင်တော့ဒါပထမဇန်စိုက်ပြီဆိုတာဒုတိယဇန်အာနာပါနဒုံမြကဲ့သို့ပေါ့ပထမဇန်ရပြီဆိုဒုတိယဇန်ကုဒုတိယဇန်ရပြီဆိုတတိယဇန်ကုတတိယဇန်ရပြီဆိုသုတ္တဇန်ကုပေါ့ဒါကုလို့ရှိရင်ဒါအပြူအောင်အတိုင်းနဲ့ဒါရူပဝသရဇန်၄ပါးပေါက်ပြီဆိုကြဆိုစတုတ်ကအနည်းနဲ့ပေါက်ပြီဆိုတဲ့သူတော်ကောင်းဒီဒါနောက်ကတိုင်းတစ်ခုကိုပြောင်းရှုအဲ့တော့ဦးဇင်းတို့ကဒီ32ခုထာတာကအခြေခံပြီးတော့လာခဲ့တာဖြစ်တဲ့အတွက်ကြောင့် ဒီအယောင်ကတိုင်းတွေကိုပဲအရင်သွားရအဲ့တော့အယောင်ကတိုင်းတွေကိုအရင်သွားတဲ့အခါကျတော့ဒီကတိုင်းတွေထဲမှာနောက်ထပ်ပါကြတဲ့ဆိုတော့ဦးဇင်းတို့အဖြူရောင်ပြီးတော့ဒါအဝါရောင်ရှုလို့ရတယ်ဝါရောင်ကတိုင်းကိုရှုခြင်းဒါဦးဇင်းတို့အစီကေတို့လို့ကျင်ငယ်တို့လို့ပေါ့ဒီလိုကုဋ္ဌာတာတစ်ခုခုအာယုံယူရတယ် အဲ့တော့ဒီဘက်မှာလည်းခုနပြောသလိုပေါ့ဒီကုဋ္ဌတာဘက်ကလိုင်းနဲ့လာခဲ့တဲ့သူတော်ကောင်းအတွက်ကတော့ဒါကတိုင်းဝင်းကြီးတခါတဲ့အဝါရောင်သူအဝါရောင်ကတိုင်းဝင်းကြီးစီမံနေစရာမလိုဘူးမိမိပေါ်များအထုတ်ထားတဲ့ဒီကုဋ္ဌတာကိုအစ္စဒဗိဒရှုမိမိအစ္စဒကိုရှုလိုက်ဗိဒကိုရှုလိုက်အစ္စဒကိုရှုလိုက်ဗိဒကိုရှုလိုက်အားရပြီဆိုတဲ့အခါကျမှအဲ့ဗိဒမှာရှိတဲ့ဒါကုဋ္ဌတာတစ်ခုပေါ့ဗိဒတတဝါတဦးတယောက်မှာပေါ့ရှိတဲ့ဒါကုဋ္ဌတာတွေကဥမာကျင်ငယ်တို့လိုအဲတနည်းအားဖြင့်ဒီအစီကဲတို့ပေါ့ အဲဒီဟာကိုလှမ်းပြီးအာရုံယူယူပြီးလို့ရှိရင်အဲ့မှာအဝိုင်းအဝါရောင်လေးဒါသွားတွေ့မှာပေါ့အယောင်တွေ့ပြီဆိုဒီမှာအယောင်ကတိုင်းဖြစ်တဲ့အတွက်ကြောင့်အယောင်ကိုပဲအာရုံယူရမှာဖြစ်တယ်အဲ့တော့အဝါကိုတွေ့ပြီဆိုအဝါအဝါအဝါအဝါနဲ့မိမိကဓာတ်ရှောက်ကလေးပွားများနေလိုက်လို့ရှိရင်ဒါကတိုင်းဝင်ရှေ့ကဘာဝနာနဲ့အရှင်ဘုံအားရှိထားတော့ဒီဆိုကြပါစို့အစီကဲလေးပဲဆိုကြဆိုအဝါရောင်လေးအဲ့ဒီအဝါရောင်လေးကိုဓာတ်ရှောက်ပွားများလိုက်တပြည့်ပြည့်နဲ့ကတိုင်းဝင်လေးရတာရလာပြီဆိုအဲ့ကတိုင်းဝင်လေးကိုတခါလေးငြိမ်အောင်ဒါလေးပွားများတယ် ခါတဲ့အဲ့ကတိုင်းမလေးကအစမလို့စောစောကပြောသလိုပေါ့ဦးဇင်းတို့အဝါရောင်လေးအဝါရောင်လေးကလည်းတပြေးပြေးနဲ့ကြည်နေတောက်ပါလာကြည်နေတောက်ပါလာပြီဆိုတဲ့အခါကျတော့မှအဲ့ဒါကိုဒါရက်စင်မျက်နှာဖြင့်ဖြန့်ပြီးတော့ခုနအပြူအောင်ကတိုင်းကဲ့သို့ပဲမိမိကတိုင်းကလည်းငြိမ်နေပြီဆိုတဲ့အခါမိမိရှိတဲ့တဲ့တင့်တော်တဲ့တနေရာမှာစူးစိုက်နေရှုလိုက်ရင်ဒါဇန်ဆိုင်မယ်ပေါ့ဒါလည်းပဲဒီပုံစံနဲ့သွားလိုက်လို့ရှိရင်ဒါသရုဒ္ဓဇန်တိပေါအောင်သွားပေါ့ဒါကုဋ္ဌတာလိုင်းကအကြိမ်အဲ့လိုမှမဟုတ်လို့ တီးတန့်ခုမှစပြီးရှုမယ်ဆိုရင်ခုနလိုပဲအဝါရောင်တစ်ခုပေါ့အခုခေတ်တော့လွယ်တယ်အဝါရောင်တရားဇာရွက်တစ်ခုစက်ကူတစ်ခုရှိမယ်ဆိုရင်ဒါကိုအဝိုင်းလေးလှုပ်လိုက်ကတိုင်းဝင်လေးလှုပ်လှုပ်ပြီးတဲ့အခါကျမှလှုပ်ပြီးတဲ့အခါကျမှဒါလေးကိုဆက်ပြီးတော့ ဆက်ပြီးတော့ဒါကိုပွားများလိုက်လို့ရှိရင်ဒါကတိုင်းဝင်ရလာမယ်ကတိုင်းဝင်ရလာတဲ့အခါမှာထိုကတိုင်းဝင်ကိုဒါရက်စင်မနာဖြန့်ပြီးတော့တစင်းတက်ပြီးတော့ပွားများအားထုတ်လိုက်လို့ရှိရင်တော့ဒါဇန်ဆိုင်ရင်ပေါ့ဒါအဝါရောင်ကတိုင်းကဲအဝါရောင်ကတိုင်းပြူအောင်ကတိုင်းလည်းရပြီအဝါရောင်ကတိုင်းလည်းရပြီဆိုတဲ့သူတော်ကောင်းနောက်တစ်ခုအရောင်ကတိုင်းတစ်ခုသွားလို့ရတယ်အဲ့ဒါကဘာလဲဆိုတော့လောဟိတကတိုင်းပါဠိလိုပေါ့ပါဠိလိုလောဟိတကတိုင်းမြန်မာလိုဆိုလို့ရှိရင်ဒါအနေအောင်ကတိုင်းပဲအဲ့ဒါကတော့ဦးဇင်းတို့ဒါသွေးပေါ့ဒါသွေးတို့လိုအသားတို့လို အဲဒီလိုကုဋ္ဌာတာတွေကိုအာယုံယူပြီးတော့ဒါရှုလို့ရတယ်အဲတသွေးတို့လိုကုဋ္ဌာတာပေါ့အာယုံယူပြီးတော့ဒါအနည်းအောင်အနည်းအောင်ဒါရှုရတယ်အဲကတိုင်းဝင်ပေါ်မဲ့ပေါ်လို့ရှိရင်ဒါပုံစံလူပဲဒါကတိုင်းဝင်ရက်စဲမဲ့နာဖြန့်တင်တော့လေကတိုင်းဝင်ကဒါကြည်တင်တောက်ပါပြီးငိမ့်သွားပြီဆိုရင်ဒါရှေ့တင်တော်တဲ့တဏှာကိုစူးစိုက်နဲ့ရှုလိုက်လို့ရှိရင်ဒါဇန်ဆိုင်မယ်အာပုံစံလူပဲစရုဒ္ဒဇန်ပြီးတော့အဲ့လိုအဝါရောင်ကတိုင်းပြီးလို့ခုနလိုအနီရောင်ကတိုင်းလည်းရပြီဆိုရင်နောက်တစ်ခါအညိုရောင်ကတိုင်း အညိုအောင်ကတိုင်းကိုရွတ်ကျင်တဲ့သူတော်ကောင်းတော့အညိုအောင်ဆိုတော့ဦးဇင်းတို့နီလာကတိုင်းပေါ့နီလာကတိုင်းကိုဦးဇင်းတို့အညိုအောင်လို့ဘာသာပြန်တယ်ဟိုတတော်ကလည်းနည်းနည်းလေးပြောခဲ့ပါတယ်အဲအညိုအောင်လို့လည်းဘာသာပြန်တယ်ဦးဇင်းတို့ဗမာတွေကတော့အနက်ရောင်ပေါ့အနက်ရောင်လို့သူတို့ဟိုတုံးတာတော့ဗမာရှေ့ဆရာတော်များလည်းပဲဟိုကြိုက်နှစ်တက်တယ်ပေါ့နော်ကြိုက်နှစ်တက်တဲ့ဘာသာပြန်ပြီးပေါ့အဲ့တော့နီလာကိုဦးဇင်းတို့အမဲရောင်လို့ဘာသာပြန်ရင်းကတော့ဘာဖြစ်လို့ဆိုတော့ဒီကုဋ္ဌသားတွေကနေပြောကတိုင်းကူးတဲ့အပိုင်းမှာ ဘာတွေကိုအာရုံယူခိုင်းတော့ဆံမင်ကိုအာရုံယူခိုင်းတာပေါ့ဆံမင်ဆိုရင်ဦးဇင်းတို့ရေပုံရတော့ဦးဇင်းတို့အရှိတိုင်းသားတွေရဲ့ဆံမင်ကတော့ဘာဖြစ်တော့မဲဘာဖြစ်တော့တခါကြီးတော့မပါဘူးအသက်ကြီးတဲ့တခါကြီးတော့မပါဘူးဟုတ်မလားအဲ့ဒါအရှိတိုင်းသားတွေကတော့ဆံမင်ကမဲတဲ့အခါကျတော့ဒီဆံမင်ဒီဒါကတိုင်းငယ်အာယုံဖြစ်တယ်ဆိုတော့ဒါအမဲရောင်ပေါ့အနောက်တကဦးဇင်းတို့မျက်ပေါ့မျက်စိပေါ့မျက်စိမှာထဲမှာဒါမျက်မျက်မျက်လုံးမျက် မျိုးလုံးအစံကုန်မှာပေါ့နော်အဲမှာလည်းဒါအနဲ့ရောင်ရှိရောအဲ့ဒါကိုလည်းဒါအောင်ယူပြီးတော့ရှုလို့ရပါတယ်ဆိုပြီးဒီလိုစာပေကပြတော့ဒါဒီဦးဇင်းတို့ဒီဗမာဆရာတော်များကတော့ဒါအနဲ့ရောင်ကြိုက်အဲသို့တော့ဘာသာပြန်တဲ့အခါမှာအညိုရောင်လို့လည်းပြန်တယ်ဒါလည်းပဲရပါတယ်သို့တော့အင်္ဂလိပ်လိုဘာသာပြန်တာဘုဒ္ဓတာပေါ့လေ brown လို့ပြန်တာတခုရှိတယ်နောက်အခုနောက်ပိုင်းမှာပြန်တာကတော့အကြိုက်များတာကတော့ blue လို့လည်းပြန်တယ်အဲ့တော့အဲ့ဒါကတော့ဦးဇင်းတို့ကနည်းနည်းခက်တယ်ပေါ့နော် နည်းနည်းလေးတော့ဟိုခက်တယ်သို့တော်လည်းလွှတ်ထားပေါ့ brown လို့ပြန်ရင်တော့ဒါဦးဇင်းတို့ညူရောင်ဆိုတာနဲ့တော့ပြောဟိုကြိုက်တဲ့သဘောရှိတာပေါ့ဒါပေမဲ့ blue လို့ပြန်လိုက်ရင်တော့ဦးဇင်းတို့ကတော်တော်တော့ဦးဇင်းတို့ဒီဘက်ကဟိုဗမာဆရာတော်များအနေနဲ့ကြတော့ဒါနည်းနည်းလေးတော့ဟိုလက်ခံရမှာတော်တော်ခက်ခက်ခက်ခက်ရှိတယ်ကထားပေါ့ဒါဘုဒ္ဓတာအဲ့တော့ဒီ နီလာကတိုင်းကိုရှုတော့မယ်အညိုရောင်ပေါ့တနည်းအားဖြင့်အမဲရောင်ပေါ့ဦးဇင်းတို့ဗမာအကြိုက်ပြောရင်တော့အမဲရောင်ကတိုင်းဆိုကြစို့အနက်ရောင်ကတိုင်းပေါ့အနက်ရောင်ကတိုင်းရှုကြည့်တော့ခုနပြောတဲ့ဒါစံပင်သို့မဟုတ်မျက်နှာဝန်ဒီလိုဟာမျိုးလေးတွေကိုဒါအာယုံယူအာယုံယူလိုက်လို့ရှိရင်ဒါအနက်ရောင်ပေါ့အနက်ရောင်ရတယ်ရောက်ပြီဆိုတော့မှဒါလေးကိုဒါတော့ရောက်ပွားများရင်ခုနအရှိကဘာဝနာအရှင်ဝါတွေကအာယုံကြောင့်ဟိုကျေးဇူးပြုမှုကြောင့်ပေါ့ဒါသူကလွယ်လွယ်နဲ့ကတိုင်းဝင်ရတယ် ကတိုင်းဝင်းရပြီဆိုရင် တော့အဲ့ကတိုင်းဝင်းကိုတခါတည်းတောက်လျှောက်ပွားများပွားများလိုက်လို့ရှင်ကကြည်နေတောက်ပါလာမယ်အဲ့တော့အနဲ့ရောင်ရင်းကဘလို့ကြည်နေတောက်ပါမလဲဒါလေးတစ်ခုရှိတယ်ဒါလည်းစိတ်ဝင်စားစရာအဲ့တော့ခုနအဖြူရောင်ဖြူရောင်ကကြည်နေတောက်ပါလာတယ်အဝါရောင်အဝါရောင်ကကြည်နေတောက်ပါလာတယ်အနီရောင်နီရောင်ကကြည်နေတောက်ပါလာတယ်ဒါတော့ဒါဟိုနားလည်လွယ်အနဲ့ရောင်ရင်းကဘလို့ကြည်နေတောက်ပါလာမလဲဖေဟာဆိုတဲ့အပိုင်းပေါ့အဲ့တော့ဒကာကြီးတွေဒကာမကြီးတွေစဉ်းစားဘူးလားအနဲ့ရောင်ကဘလို့ကြည်နေတောက်ပါလာ အဲ့ဒါဒီခုနဒီသဘောလေးကိုနားလည်ရင်တော့အတူတူပဲအဲ့တော့ဦးဇင်းတို့ဟိုဆရာတော်တစ်ပါးကတော့ဒါ तू ကနေရာလေးက तू ပြောတဲ့စကားလုံးလေးဦးဇင်းတို့ကြိုက်တာဘာလဲဆိုတော့ခုနပြောသလိုပေါ့ဟိုအနဲ့ရောင်ဆိုရင်ပဲတဲ့အဲ့အနဲ့ရောင်ပေါ်မှာခုနလိုပေါ့စီတုတ်လိုက်တယ်စီတုတ်လိုက်လို့ရှိရင်အနဲ့ကတော့မဲနေမှာပဲဒါပေမဲ့အဲ့ပေါ်မှာစီတုတ်လိုက်ရင်တော့ပြောင်းလာတယ်ဆိုတဲ့ဟာလေးတော့မရှိဘူးလားရှိတာပဲအဲ့တော့တခါကြီးတည်းကမှဒီလိုပစ္စည်းတစ်ခုပေါ့ဦးဇင်းတို့အခုဆိုရင်တို့ဒီလိုပေါ့ဒီဖုန်းဆိုလို့ရှိရင်ဦးဇင်းတို့ဒါအနဲ့ရောင်ပဲ ဒါအနဲ့ရောင်ပေမဲ့ဘာဖြစ်တုံဆိုတော့ဒီဒီဒီဒီညနေပြင်လေးဒီသူကပြောင်းမနေဘူးပြောင်းနေတာပဲအဲ့သဘောပဲဒီညမှာကျင်နေတောင်းပန်လာတယ်ဆိုတဲ့သဘောကဒီဒီအနဲ့ရောင်ပေါ်မှာပြောင်းလာတဲ့သဘောကိုဒါဦးဇင်းတို့ရည်ညွှန်းလာပါပဲအဲ့တော့ကောင်းပြီအဲ့လိုပေါ့အနဲ့ရောင်ကတိုင်းဝင်လေးရပြီဆိုပြီးထိုအနဲ့ရောင်ကတိုင်းဝင်လေးကိုဒါတခါလေဟိုစူးစက်စက်နဲ့ပွားများလိုက်ခုနဒီကတိုင်းဝင်ကတပြေးပြေးနဲ့ခြေလင်တောက်ပါလာတယ် ဒီနေ့တောက်ပါလာပြီဆိုတော့မှဒါကိုရက်စမျက်နှာပြန်ပြက်ပြီးတော့တင့်တော်တဲ့တနေရာမှာစူးစဆိုင်နဲ့ရှူလို့ရှိရင်ဒီပဲဒါဇန်ဆိုင်မှာပေါ့အဲဇန်ဆိုင်ပြီဆိုရင်တော့ဒါပရမဇန်ဒုတိယဇန်တတိယဇန်သရုတ်တဇန်ပုံဇန်လူဘောဒီဘောငါးဇန်နန်းနေအောင်လေ့ကြည့်ပြီးတော့ဒါကုသွားရင်သရုတ်တဇန်တိရဒါဆိုရင်အယောင်ကတိုင်း၄ပါးကုန်ပြီပေါ့အဲဒီနေရာမှာတော့ဦးဇင်းတို့ဒီကတိုင်းတွေကိုအခုလို့ပေါ့အယောင်ကတိုင်း၄ပါးလောက်ရှုပြီးပြီဆိုရင်ဦးဇင်းတို့ယောဂီကိုနည်းနည်းလေးမေးကြည့်အဲကတိုင်းတွေထဲမှာဘယ်ကတိုင်းကိုကြိုက်လဲလို့မေးရင်တော့ အများစုကတော့ဖြူအောင်ကိုတိုင်းကိုကြိုက်တာများတယ်ရေပုံရဖြူအောင်ကိုတိုင်းကိုကြိုက်တယ်စိတ်ထဲမှာကြည်လင်နေအေးချမ်းနေပေါ့နော်စိတ်ထဲမှာကြည်ကြည်လင်လင်ရှိတယ်ဖြူအောင်ကိုတိုင်းကိုကြိုက်ဒါပေမဲ့ထူးထူးခြားခြားအနေနဲ့ဟိုရှိတတ်တာကတော့အဲ့အနဲ့အောင်ကတိုင်းကိုကြိုက်တဲ့သူတော်ကောင်းတွေရှိတယ်ဘာဖြစ်လို့နှစ်ယောက်ကတိုင်းကိုကြိုက်တယ်ဆိုတော့အထုတ်လိုက်တဲ့အခါမှာဒီကတိုင်းဝင်းကိုအောင်ယူလိုက်ပြီသူတော်ကောင်းတယောက်ကဆိုတခါလဲကတိုင်းဝင်းရလာလို့ရက်စင်မျက်နှာပြက်လိုက်ပြီဆိုတလုံးကလုံးကတခါလဲအမှောင်အတိပြီးသွားတာပေါ့ အာဒကာကြီးတွေကမကြီးအင်မတန်တော့စိတ်ဝင်စားစရာကောင်းတယ်ဦးဇင်းတို့ကတော့ကြိုးလဲကြိုးစားစီခြင်းတယ်အဲ့တော့တခါလဲလောကကြီးဒီခုနလိုပေါ့ခုမြင်နေရတဲ့အစင်းတွေအဘာတွေအကုန်လုံးဘာမှမရှိတော့ဘဲနဲ့တခါလဲကိုအရက်ဆင်မနာဘဲဘဲကြည့်ဒီကတိုင်းဝင်းပဲတွေ့တော့အဲ့ကမှာအဲ့ရဲ့ဟိုအေဂျင့်မှုပေါ့တနည်းအားဖြင့်ငြိမ်သက်မှုနဲ့ဟိုအာယုတစ်ခုဒီသူတော်ကောင်းမှာတော်တော်လေးကိုဆွဲဆောင်တဲ့သဘောကြီးဒါကြောင့်မလို့တချို့သူတော်ကောင်းတွေကဒါလေးတွေပြောတယ် ရှားရှားပါပါရှိတတ်တယ်အဲ့အနဲ့ရောင်တိုင်းကိုအနဲ့ရောင်တနည်းအားဖြင့်အညိုရောင်ပေါ့နေတာကတိုင်းကိုဟိုနှစ်သက်တဲ့သူတော်ကောင်းတွေလည်းရှိတယ်ပေါ့ယထာအဲ့တော့ဒီလိုနဲ့ပွားများလိုက်လို့ရှိရင်ဦးဇင်းတို့ဒါ32ခုတာတာလမ်းမှာသွားလို့ရှိရင်ဒါအယောင်ကတိုင်း၄ပါးရပြီရပြီဆိုတဲ့သူတော်ကောင်းကကျန်တဲ့ကတိုင်းတွေကိုဆက်ပြီးအားထုတ်ဖို့ဘာလို့ရလဲဆိုတော့ခုနပထဝီကတိုင်းအဘောကတိုင်းဒေသောကတိုင်းမြေကြီးမိလေးဆိုတဲ့ဒီလိုကတိုင်းတွေကိုတော့ဒါဒါကြတဲ့ပြိကံအနေနဲ့ဒါကတိုင်းဝန်းတွေလှုပ်လှုပ်ပြီးတော့ဒီလိုပဲဆက်ပြီးတော့ဒါအားထုတ်ကြရတာပဲ။ အကယ်၍ဒါကတိုင်းနိုင်ငံသွားတဲ့သူတော်ကောင်းပေါ့ကတိုင်းနိုင်ငံမသွားလို့ရိုးရိုးပဲစပြီးတော့မှဒီကတိုင်းဆယ်ပါးကိုအထုတ်ခြင်းတဲ့သူတော်ကောင်းကအယောင်ကတိုင်းတွေကပဲစပဲအထုတ်အထုတ်အာဒါဒါမှမဟုတ်လို့အခုပထဝီကတိုင်းကစအထုတ်မယ်ဆိုတော့ဒါအထုတ်ရတယ်ပေါ့အဲ့တော့ဒီနေရာမှာဦးဇင်းတို့ ပထဝီကတိုင်းတစ်ခုလောက်တော့ဦးဇင်းတို့ပြောဖို့ရည်ရွယ်ထားတာပေါ့လေပထဝီကတိုင်းတစ်ခုလောက်အထုတ်ပုံလေးပြောပြီးတော့ကျန်တဲ့ကတိုင်းတွေတော့ပုံစံတူလေးတွားရင်တော့တိတ်ပြီးတော့ဟိုအချိန်တော့အများကြီးတော့မယူတော့ဘူးပေါ့ အဲ့တော့ဦးဇင်းတို့အဲ့ပထဝီကတိုင်းလေးပြီးအောင်တော့နည်းနည်းသွားမယ်9နာရီတော့ခွဲရပြီမယ်နောက်တော့9မိနစ်လောက်ဖြစ်ပြီး10မိနစ်လောက်ဖြစ်ဦးဇင်းတို့ဒီကကြီးတွေအချိန်ထပ်ယူလို့ရ10မိနစ်လောက်10မိနစ်လောက်တော့ဒီ hall ကွက်တွေကအချိန်ပေါ့ဟိုဘက်ကတရားအထုတ်မဲ့အချိန်တွေက10မိနစ်လောက်ယူကြရအောင်နော်တင်ပါဗျာအေးကဲကောင်းကဲအဲ့တော့ဒီပထဝီကတိုင်းကိုပေါ့ပွားများအထုတ်ဖို့ပေါ့ပွားများအထုတ်ပုံလေးပေါ့အဲ့တော့ပထဝီကတိုင်းကိုဦးဇင်းတို့ခက်မြန်မြန်ပြောမှဆိုရင်တော့ဒါမြေပေါ့ မြေကုတ်တစ်ခုကိုရှားတယ်မြေတစ်ခုရှားတဲ့မှာကတိုင်းဝင်းကတော့သူကဟိုကတိုင်းအနေနဲ့အားထုတ်မယ်ဆိုရင်အားထုတ်လို့ရတဲ့မြေအနေထားတွေတော့အများကြီးရှိပါတယ်သို့တော့ဒီနေရာမှာဟိုစပြီးအားထုတ်တဲ့သူတော်ကောင်းအနေနဲ့အခက်အခဲတွေလည်းမရှိအောင်ဆိုနေပါတော့ကတိုင်းဝင်းလေးကိုပြင်ပြီးတော့အားထုတ်တာတော့အကောင်းဆုံးပဲအဲ့တော့ပြင်ပြီးတော့အားထုတ်တာအကောင်းဆုံးပဲဆိုတော့ကတိုင်းဝင်းကိုပြင်ဆင်မှုမရှိဘဲနဲ့လည်းအားထုတ်လို့ရတယ်ပြုပြင်ပြင်ဆင်မှုမလုပ်ဘဲနဲ့လည်းအားထုတ်မယ်ဆိုရဒါပေမဲ့အဲ့ဒါကတော့ဘယ်လိုပုံကိုယ်တွေမှာရလဲဆိုတဲ့အခါကျတော့ဦးဇင်းတို့ တထယေနအတိတဘာဝေပိသာသနေဝါဣတိပပိဇာယဝါပပစိတ်တဝါပထဝီဂတိနေဟောပထဝီဂတိနေစတုတ်စတုတ်ကပြင်စကိဇာနာနိနိဗ္ဗတိတပုပ္ပာနိနိဗ္ဗတိတပုပ္ပာနိဆိုပြီးဒါလေးလာဒါဘာပြောချင်တာတော့ဆိုတော့ဧဝရုပတ္တပုံညာဝတောဥပနိတိယတမဏတ္တအကဒါယပထဝီယဂတိနထာနေဝါ ဆိုပြီးတော့ဒီလိုလေးလာဒါပါပြောချင်တာလုံးဆိုတဲ့အခါကျတော့ရှေ့ကဘဝဘဝတွေကပေါ့ဒီလိုကတိုင်းတွေကိုပွားများအထုတ်ဖူးခဲ့တဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့ဒီမြေဆိုတဲ့ဒီမပြင်းစင်ရသေးတဲ့ပေါ့တာမန်မြေတစ်ခုကိုမြင်လိုက်ရောင်နဲ့ပဲသူကတကယ်ပြီးမြန်အလိုဆန္ဒရှိခဲ့တယ်ဆိုရင်တော့ဒါကတိုင်းအနေနဲ့ဟိုအာယုံယူလို့ရတယ်ပြီးတဲ့အခါကျဒါဇန်သမာဘတ်တွေရတဲ့အထိဟိုပွားများအထုတ်နိုင်တယ်ပေါ့တာရကလေးတော့ဦးဇင်းကြည့်ပါလေတာရကလေးရှိတယ်ဆိုတာတော့ ဦးဇင်းတို့ဘုရားလောင်းဟရိပါဠဟိုဘဝပေါ့ဟရိပါဠလောင်းလျာဘဝကဆိုလို့ရှိရင်ဒါကင်းကမြေကိုရောက်သွားတယ်ကင်းကမြေကိုကြည့်တယ်ဘာမှရေဝင်းနေနဲ့ဒါကတန်းဝင်းနေနဲ့မမြင်ဘူးကင်းကမြေကိုမြင်လိုက်တာနဲ့တခါတည်းစူးစူးလိုက်ရှုလိုက်တာဒါကတန်းဝင်းရပြီးတော့ဒါဇတမဘတ်တွေရသွားတာပဲနောက်ဦးဇင်းတို့ဒီနေ့ပြောဖို့တကယ်တော့ရည်ရွယ်ထားတာကဥပလောင်ထီရီအကြောင်းကိုပြောဖို့ရည်ရွယ်ထားတာတိုးတော့အချိန်ကနေသွားတော့နောက်တစ်ပတ်အကြောင်းကြုံရင်တော့ပြောတာပေါ့ဥပလောင်ထီရီတို့ဆိုရင်လည်းပဲဒီနောက်ဆုံးဘဝမှာဦးဇင်းတို့ ဥပုပ်ပြုတယ်ဒါဟို15ရက်တစ်ချိန်ဦးဇင်းတို့ယဟန်တန်ဃာတွေဘိက္ခုနီမတွေဆိုတာဒါဥပုပ်ပြုကြရတယ်အဲလို15ရက်တစ်ချိန်ပေါ့လာပြည့်လောက်ပဲဥပုပ်ပြုတဲ့အခါမှာတနေ့မှာသူ့အလှည့်ကြရောက်လာဟိုဒီဥပုပ်ပြုမဲ့ဒီအစာအိုးပေါ့ဥပုပ်အိမ်လို့ခေါ်တယ်ဦးဇင်းတို့အဲဥပုပ်အိမ်မှာဒါတန်ရှင်းတို့ဒါဥပုပ်ပြုတော့မယ်ဆိုလို့ရှိရင်ဒါယဟန်တန်ဃာတော်တွေခုခေတ်မှာယဟန်တန်ဃာတော်တွေပေါ့ဒါဒီပုပ္ပကရဏ၄ပါးပုပ္ပကိစ္စ၅ပါးဆိုတော့ဒါတွေအကုန်လုပ်ရတယ်ဥပုပ်ပြုတော့မယ်အဲ့မှာဒီပုပ္ပကရဏ၄ပါးထဲမှာဘာပါတော့ဆိုတော့ တပြက်လဲချင်းစမိညီလူချင်းအတောက်ရီသုံးရီတီထားချင်းနေရခင်းချင်းပေါ့ဒီမှာဥပုပ်ပြုမဲ့တန်ဃာတော်တွေနေဖို့နေရခင်းချင်းဆိုတော့ဒီလေးချက်လောက်ရတယ်ဒါလာပြည့်လာွယ်တိုင်းယနေ့မျက်မှောက်ခေတ်တန်ဃာတော်တွေလုပ်နေရတာပေါ့လာပြည့်လာွယ်တိုင်းလုပ်ရတယ်ဒါပါဠိမောက်ပြတယ်လို့လည်းခေါ်တယ်ဥပုပ်ပြုတယ်လို့လည်းခေါ်တယ်ကထာအဲ့တော့အဲ့ဒီအချိန်မှာဒီဥပလောင်ထေတီလောင်းလျာပေါ့တန်တနာပေါင်းကိုဝင်လာပြီးတော့မကြခင်မှာပဲအဲ့သူ့တွေအလှည့်ကြဒီ ဟိုဥပုပ်ပြုမဲ့နေရာအတွက်ပေါ့ဒါပြင်ဆင်ရမယ်အလှည့်ကြကြတဲ့ခါကျ तू ကတခါတည်းအဲ့ဥပုပ်ဝင်းကြီးကိုခဏလို့ပေါ့ပြည့်စည်လဲမယ်နေရာတွေပြင်မယ်တောက်ရီသုံးရီဒီတာတီထားမယ်ထေကြီးပုံကိုယ်တွေအတွက်ပေါ့တောက်ရီသုံးရီတီထားတီထားမိတဲ့အခါအဲ့မှာစမိညင်ထွန်ရစမိညင်ထွန်တဲ့အခါကျအဲ့မှာ तू ဒီဟိုစမိလေးညင်ထွန်လိုက်တာပေါ့နော်စမိညင်ထွန်ရင်းနဲ့စမိရဲ့ဒီဒီပတိခါရပေါ့ဒီစမိရဲ့ဒီမီးညွန့်လေးပေါ့မီးမီးညွန့်လေးပေါ့အဲ့ဒါကိုစူးစဲကြည့်လိုက်တာတခါတည်းအဲ့မှာအဲ့တထိုင်ထဲမှာနေဘာဖြစ်သွားအောင်ဇန်နမာဘတ်ရတယ် ဒါတေဇောကတိုင်းကိုပွားများဘာကတိုင်းကိုပွားများလားတေဇောကတိုင်းတေဇောကတိုင်းကိုပွားများဇန်သမာဘတ်ရပြီအဲ့ဒီဇန်သမာဘတ်တွေကိုပဲတခါလေအခြေခံပြီးတော့ဒါဟိုဝိပဿနာကိုပွားများအားထုတ်လိုက်တာတခါလေကိလေသာအာတော်ကင်းကွာတဲ့ရဟန္တာဖြစ်ကိုရောက်သွားတယ်ဆိုတော့ဒါလေးတွေအင်မတန်အားရစရာကောင်းတယ်အဲ့တော့ဟို ဒီလိုပြောရင်တော့ဦးဇင်းတို့အော်သူတို့ကပါရမီရှိတဲ့သူတော်ကောင်းကြီးတွေပဲပါရမီပြည့်တယ်လို့ပြောရင်ပါရမီဆိုတာကကိုယ်ကရှိအောင်လုပ်ရတာလေတို့တကကြီးတွေတကမကြီးတွေကမှအခုဇန်သမာဘတ်တွေကိုငါတို့ကကုတေကမေပွားများအားထုတ်ထားလို့ရှိရင်အနာဂတ်ဘဝတစ်ခုခုမှာမိမိတို့ရဲ့ပါရမီရှင်တွေပြစ်မလာဘူးလားပြစ်မလာနိုင်ဘူးလားပြစ်လာနိုင်ဘူးအဲ့လိုမဟုတ်ဘဲနဲ့မိမိတို့ကဒီဘဝမှာမိမိတို့ကအာဒီဟာကြီးကတော့ငါတို့ရမှာမဟုတ်ပါဘူးလေဆိုတဲ့စိတ်ကလေးတွေးပြီးတော့ရမှာမဟုတ်ပါဘူးလေဆိုတဲ့ ဒီစိတ်နဲ့ပဲဦးဇင်းတို့ကအာမထုတ်ဖြစ်တော့ဘူးဆိုရင်ဦးဇင်းတို့ဒီနောင်အနာဂတ်မှာတို့တကယ်ကြီးဒီကမကြီးကပါရမီရှင်ဖြစ်လာပါဦးမဖြစ်လာပါဘူးဖြစ်ဖြစ်မလာဘူးအဲ့တော့အခုဒီသူတော်ကောင်းကြီးတွေဒီဒီဘဝမှာရသွားတာဒီဒါပါရမီရှင်တွေလို့ပြောခဲ့သူတို့ဒီအတိတ်ကအဲ့ပါရမီရှင်ဖြစ်ဖို့အရေးသူတို့အများကြီးမစည်းဘူးခဲ့ရဘူးလားစီးပူခဲ့ရပါတယ်အများကြီးပေါ်များအထုတ်ပြီးကြည်ညံခဲ့ရတယ်ဒါလေးကိုလည်းဦးဇင်းတို့ကဒီညမှာတစ်ချက်ပေါ့လေဒါ message ကြီးပေးသွားချင်တာ အဲ့တော့မိမိတို့ဒီဒီဘဝမှာလဲငါတို့ရသလောက်ပေါ့ငါတို့ကြိုးစားအားထုတ်မယ်ဆိုအားထုတ်ခဲ့ရင်တော့ဒီဟာတွေကဒီဘဝမှာလဲပဲမိမိတို့ဒီဇန်သမဘတ်ဆိုတဲ့ဒီဒေတာဓမ္မဒုက္ခဝိဟာရဆိုတဲ့ဒီအကျိုးတွေခံစားရမှာဖြစ်တယ်။နောက်ဆုံးဒီဟာတွေကိုမိမိတို့ကထိမ့်သိမ့်စောင့်ရှောက်ထားနိုင်ခဲ့ရင်ဘာဖြစ်မလို့ဆိုတော့အနာဂတ်ဘဝဒီဘဝကတော့ဒုတိယမြောက်ဘဝဒီဇန်သမဘတ်တွေထိမ့်ထားနိုင်လားမြမပြီမြမလောကဆိုတဲ့ဒါဟို ကောင်းတဲ့ဘုံဘဝပေါ့ဘဝတံပတ်ဒီနဲ့လည်းမိမိတို့ပြည့်စုံနိုင်တယ်ဒါတမထကဒါအကျိုးအာနိသင်ပေါ့ပြည့်စုံနိုင်တယ်လို့နောက်နောက်လာမယ့်အနာဂတ်ဒီမှာလည်းဒါပါရမီရှင်တွေအဖြစ်နဲ့ခုနဇန်သမာဘတ်တွေကိုအခြေခံပြီးတော့ဝိပဿနာတွေအားထုတ်လို့မဉဏ်ပူဉဏ်စိုက်နိုင်တယ်ဆိုတဲ့သူတော်ကောင်းတွေလည်းဖြစ်နိုင်တယ်။ကြောင့်မလို့ဒါလေးတွေကိုဒါအားရစရာကောင်းတဲ့အကြောင်းပြောတာ။ကဲကောင်းပြီ။ဒါကအဲ့လိုရှေးဘဝကတွေက ပြုစုပြိုးထောင်ခဲ့တဲ့ဒီဇန်သမာဘတ်တွေကိုဒီလိုကတိုင်းတွေကိုအထောက်ပြုတဲ့သူတော်ကောင်းဖြစ်တော့ကတိုင်းဝင်းကအထူးကြီးပြင်ဆင်ကြရမလို့ဒါကိုပြောချင်တယ်ဒါပေမဲ့အဲ့လိုမဟုတ်ဘူးမိမိကခုမှစားတယ်အတိတ်ကပါရမီကရှိတော့မှဝေးခဲ့တယ်ဝေးခဲ့တဲ့အတွက်ကြောင့်အခုဘဝမှာလောလောကူနဲ့ကတိုင်းဝင်မရနိုင်ဘူးဆိုခဲ့ရင်တော့မလုပ်ရမလို့ဒီဘဝမှာဒီကတိုင်းဝင်လေးပေါ့မမြေအဲ့မြေဒီခုနအရုဏုကမနဆိုတော့ဒီအရုံရောင်ဆိုတော့တရားနီးချင်းချင်းအယောင်လေးပေါ့နီးချင်းအယောင်ရှိတဲ့မြေလေးတခုတော့ရွေးရတယ် ရွေးပြီးတော့မြေပြင်ဆိုရင်မြေပြင်မှာတခါလဲမြေပြင်ကိုအပေါ်မျက်နှာပြင်ကိုကိုတလောကဦးဇင်းတို့နည်းနည်းလေးပြောခဲ့တယ်မျက်နှာပြင်ကိုတန့်ရှင်းအောင်လုပ်တန့်ရှင်းအောင်လုပ်ပြီးတော့အဝိုင်းလေးတစ်ခုစီလေးချစ်လာပြီးတော့အဲ့စီလေးအတွင်းမှာပေါ့ဒါကြည်တင်တဲ့မျက်နှာပြင်လေးနဲ့ဒီအဝိုင်းလေးတစ်ခုအတွင်းမှာပဲကိုကဒါမြေကိုအာယုံယူပြီးမြေမြင်နဲ့ပွားများရတယ်အကယ်၍အဲ့လိုဒါကတော့မြေပြင်မှာလောက်တာပေါ့အဲ့လိုမလောက်ချင်တော့ဦးဇင်းတို့ဘာလုပ်လို့ဆိုတော့အဝိုင်းလေးပေါ့ကုသိုလ်တခါကြီးဆိုရင်တော့ဒါပကံနဲ့ရှိရင်ရှိမှာပေါ့ဦးဇင်းတို့ဘုန်းကြီးတွေဆိုရင်တော့လွယ်တာတစ်ခုရှိတယ်တပိတ်ဖုံဟုတ်မလားတပိတ်ဖုံကမဝိုင်းဘူးလား ဝိုင်းတော့အဲ့တပေဖုံးလေးကိုခုနခုနတင့်တော်တဲ့မြေကိုတခါလေးဖြည့်ဖြည့်ပြီးတော့တပေဖုံးအနားရည်ပေါ့အနားရည်နဲ့အညီဖြည့်ရတယ်ပြီးအဲ့မျက်နှာပြင်လေးကိုမြင်အောင်လုပ်လိုက်လုပ်ပြီးတော့ခန္ဓာလေးချောင်းအောင်ထားပြီးအဲ့အရာကိုဒါရှေ့မှာချထားရင်ဒါကတိုင်းဝင်ဖြစ်တာပဲတပေဖုံးဆိုတော့အကောင်းဆုံးပဲဟုတ်ပလားတပေဝင်ကျင်၄၅၈လက်မှလောက်ပြီးအဲအဲ့ဒီမှာအဲ့ဒါကြည့်ပြီးတော့အဲ့ဒါတကယ်ကြီးအားကြတယ်ပေါ့နော်ဟို တစ်ချိန်အချိန်ရလို့ရှိရင်သာသနာ့ဘောင်ဝင်လို့ရှိရင်တပိတ်ဖုံးကတခါတည်းကတိုင်းဝင်လို့ရတယ်ဟုတ်မလားကတားပေါ့အဲ့ကတိုင်းဝင်လေးရပြီဆိုတော့မှဒီအမြေလေးပေါ့ကတိုင်းဝင်လေးစီမံပြီးပြီဆိုအဲ့ဒါလေးကိုစိုက်ပြီးစူးစမ်းကြည့်မြေမြေလို့ကြည့်လို့ရှိရင်မျိုးလုံးနဲ့ဆွဲအောင်ကြည့်ခုနအပြူအောင်ကတိုင်းကဲ့သို့ပဲမျိုးလုံးနဲ့ဆွဲပြီးဆိုလို့ရှိရင်ဒီနေရာမှာတော့ဦးဇင်းတို့တတိထားစရာတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ဒီဒီမြေပေါ်မှာဝဏ္ဏတော်နဝဏ္ဏတော်ပစ္စဝကိတ္တဘောနလက္ခဏာ မနတိကာတဗံဆိုပြီးဒီလိုလေးရှိအဲ့ဒါဘာပြောတာလဲဆိုတော့အယောင်အဖြစ်လည်းပဲပစ္စောနပစ္စောခိတဗံမစင်ကျင်အပ်ဘူးအယောင်အနေနဲ့လည်းဒါမကြည့်နဲ့ပေါ့အယောင်ကိုလည်းလိုက်ပြီးတော့အယောင်ကိုလည်းမစင်ကျင်နဲ့နောက်တကနလက္ခဏာမနတိကာတပေါ့လက္ခဏာကိုလည်းနှလုံးမသွင်းရအောင်ဥမာဆိုကြပါစို့ပရဝိသုကနာမာကျန်လေးပြောချောဖို့ဆိုတဲ့သူ့ရဲ့တဘာဝလက္ခဏာတွေရှိတယ်ကိုယ်ပိုင်လက္ခဏာတွေရှိတယ်အဲ့မှာမာမှုကြမ်းမှုဆိုတဲ့ဒီလိုမျိုးလက္ခဏာကိုလည်းနှလုံးမသွင်းရဘူးတဲ့အဲ့တော့အယောင်ကိုလည်းနှလုံးမသွင်းရဘူးလက္ခဏာကိုလည်းအယောင်နှလုံးမသွင်းရဘူး လုံးမသွင်းရဘူးဆိုတဲ့အခါကျတော့ဘာဖြစ်လို့ဆိုတော့မိကုံးလေးတစ်ခုရှိလာတယ်အယောင်နဲ့ကင်းပြီးတော့ဒီဟာကိုနှလုံးသွင်းလို့ရပါမလားဆိုတော့အယောင်နဲ့ကင်းပြီးတော့ဒါကနှလုံးသွင်းလို့မရအောင်သို့တော့ဘာဖြစ်တုံဆိုတော့ဒီနေရာမှာသူ့ရဲ့ပညာတိဆိုတဲ့ဒီအမိပေါ့အမိပညာပေါ့လောကဝါဒနဲ့ပညာထားတဲ့မြေလို့ပညာထားတဲ့အဲ့ဒီပညာအပေါ်မှာပဲစိတ်ကိုရှေ့ရှုထားရမယ် တိုးတော့အယောင်တော့ရှိနေမှာပဲလေကိုကကနအရုံရောင်ပေါ့နီးချင်းချင်းအယောင်လို့ဒီအယောင်တော့မြင်မယ်တိုးတော့အဲ့ဟိုသွားပြီးအနီအနီတို့ကိုကပွားများမိခဲ့မယ်ဆိုရင်တော့ဒါအယောင်ကတိုင်းကိုကူသွားတယ်လို့ပြောချင်တာအဲ့လိုမှမဟုတ်လို့မိမိကတခါလေသူ့ရဲ့လက္ခဏာတွေကိုသွားပြီးတော့နှလုံးသွင်းပြန်တယ်အယောင်ကိုဆင်ញင်ဟိုဝနာကတိုင်းပဲကူးသွားမယ်အယောင်ကတိုင်းပဲကူးသွားမယ်အကယ်၍ဒီလက္ခဏာတွေကိုသွားပြီးဆင်ញင်မိပြန်ရင်လည်းပဲဓကမထံပဲရောက်အဲ့တော့ကိုကဘာလုပ်ရမလဲဆိုတော့အယောင်တော့ရှိနေမှာกินလို့မရတာမှန်ပါတယ်တိုးတော်လည်းပဲကိုကဒီနေရာမှာပထဝီ ဆိုတဲ့ဒီဟောဟာရအနေနဲ့ခေါ်ထားတဲ့မြေလို့ဟောဟာရအနေနဲ့လူလို့ဟောဟာရအနေနဲ့ခေါ်ထားတဲ့ဒီပညာပေါ်မှာပဲစိတ်ကိုထားဆိုလိုရင်းကမြေလို့ပဲမိမိစိတ်ထဲမှာနှလုံးသွင်းထားရမယ်အယောင်အနေနဲ့နှလုံးမသွင်းပါနဲ့လက္ခဏာအနေနဲ့နှလုံးမသွင်းပါနဲ့လို့ဒီလိုပြောချင်တာဟုတ်လားကဲကောင်းပြီအဲ့လိုပေါ့ဒီတိုင်းဝင်လေးပြင်ပြီးတဲ့ကဒီမြေကိုမြေအနေနဲ့ပဲပြညတ်အနေနဲ့ပဲမိမိကနှလုံးသွင်းပြီးမြေမြေမြေနဲ့ဒီလိုလေးပွားများရတယ်အဲ့လိုပွားများလိုက်လို့ရှိရင်တော့တဖြည်းဖြည်းနဲ့ကတိုင်းဝင်ရရင်ဒါ ကတိုင်းကလည်းခိုင်မလာပြီးတပြေးပြေးနဲ့ဒီမြေလေးကလည်းခုနမြေမျက်နှာပြင်လေးကတပြေးပြေးဘာဖြစ်လာတော့ဆိုတော့အဲ့မြေလေးကမြေမြေကလည်းခါလဲစီတုတ်ထားတယ်လို့ပြောင်းလာအဲတုတ်ထားလို့ပြောင်းလာပြီးဖြစ်ပြီဆိုတဲ့အခါကျမှအဲ့ပေါ်မှာ data ပဲပေမဲ့မြေဆိုတဲ့ဒီတင်ညာပေါ့မှတ်သားမှုမြေဆိုတဲ့တင်ညာတော့မိမိမှာရှိနေရတယ်ခုနအယောင်သွားပြီးအာယုံမယူပါဘူးဒီမြေဆိုတဲ့တင်ညာပေါ်မှာပဲတခါလဲဆက်လက်ပွားများလိုက်လို့ရှိရင်တော့ဒါကတိုင်းဝင်ရလာပြီးကတိုင်းဝင်ရရင်ဒါရက်စင်မျက်နှာဖြန့်ဖြန့်ပြီးတဲ့အခါ ဇန်ဆိုင်မယ်ပေါ့ဇန်ဆိုင်ပြီဆိုရင်တော့ဒီဟိုဒါကိုဟိုစရုဒ္ဓဇန်ရအောင်ပေါ့ဒါဝတိဘောတွေလေ့ကျင့်ပြီးသွားရင်ဒါစရုဒ္ဓဇန်တိပေါက်မယ်ပေါ့အဲ့လိုပုံစံတူပေါ့ဒါပထဝီကတိုင်းရပြီဆိုရင်ပထဝီကတိုင်းရပြီဆိုရင်အာဘောကတိုင်းအာဘောကတိုင်းရပြီဆိုဒေသောကတိုင်းဒေသောကတိုင်းရပြီဆိုဝါယောကတိုင်းပေါ့အမြေကတိုင်းရေကတိုင်းနေမီကတိုင်းလေကတိုင်းပေါ့ဒါတွေကတော့ဆက်ပြီးတော့တောက်လျှောက်ရှိလို့ရတယ်အဲ့လိုဒီဟို အယောင်ကတိုင်းက၄ပါးဒီဘက်ကပထဝီအဘောတေဇောဝါယောက၄ပါးဆိုဟိုဘက်ကအလောကကတိုင်းလင်းရောင်ကတိုင်းပြီးတဲ့အခါအာကာသကတိုင်းဒါလေးတွေကိုဆက်ပြီးသွားတယ်ဒါကတော့ဆရာသမားနဲ့ချင်းကပ်ပြီးသွားရင်ဒီအဆင့်လောက်ရောက်သွားပြီကတိုင်းတစ်ခုခုလေအောင်မြင်မြင်ရှုနိုင်ပြီဆိုတဲ့သူတော်ဟောင်းအတွက်တော့အရင်ကြီးမခက်တော့ဘူးအဲ့တော့မိမိတို့ကသွားကြည့်အောင်ဆရာသမားနဲ့နည်းနည်းချင်းကပ်ပြီးသွားရင်ရပါတယ်ဒီလိုပုံစံမျိုးနဲ့သွားလိုက်လို့ရှိရင်ဦးဇင်းတို့ကတိုင်း၁၀ပါးလဲစုံသွားပဲအဲဒါကတော့ဇန်၄ပါးပေါ့နောက်တစ်နေ့တော့ဦးဇင်းတို့ဒါနောက်ဘက်မှာဒါအတုပဇန်တွေကုပုံပြီဆိုတော့နည်းနည်းဆက်ပြီးဟောပါမယ် ထိုကဲ့သို့မိမိတို့သည်တိလဝိတ္တုကိုအခြေခံပြီးစိတ်တဝိတ္တုဘိုင်းကိုတဆင့်တက်လို့မိမိတို့ရဲ့စိတ်ဓာတ်အစဉ်မှာနိဝရဏအငြိအကြီးတွေကင်းစင်အောင်ဥပ္ပစရသမာဓိနှင့်တကွာသော အပ္ပနာသမာဓိတို့ခေါ်တဲ့ဇန်သမာဓိတွေကိုပွားများအားထုတ်ခြင်းဖြင့်ထိုသမာဓိတွေကိုအခြေခံကယုံနာဓမ္မတွေကိုတဆင့်တက်ပြီးတော့ဒါတိအောင်မြောင်ကြိုးစားရင်းဖြင့်ထိုယုံနာဓမ္မသင်္ကာရတွေနဲ့အကြောင်းတရားအကျိုးတရားတွေက လက္ခဏာ၏သုံးဏတင်ပြီးဝိပဿနာရှုပွားခြင်းဖြင့်ဝိပဿနာဉာဏ်၏ရင့်ကျက်တဲ့အဆုံးမှာမိမိတို့လိုလားတောင်းတအပ်တဲ့မဉဏ်ပူဉဏ်ကို ကိုစီကိုစီမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းများဖြစ်ကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာ